ဒီကနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတည်င်းကျော်လာဇန်1ရက်2021ခု10လပိုင်း6ရက်ဗုဒ္ဓဟူးနေ့ညချမ်းခါကာလမှာစကိုင်းမြို့ရွှေမွန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဘုန်းတို့38ဖြာမင်္ဂလာတရားဒေသနာတော်ဆိုပြီးတော့ဟောကြားလာတာဒီကနေ့ မင်္ဂလာတရားတော်အပိုင်း35ဝိရဇမင်္ဂလာဖုဋ္ဌတလောကဓမေဟိစိတ်တံယတနာကံပတိအတောကံဝိရဇံခေမံဧတမင်္ဂလာမုဒ္ဓမအဲ့ဒီတဲကဝိရဇမင်္ဂလာနော်ဝိရဇံကိလေသာမြူကင်းခြင်းသည်မင်္ဂလာတဲ့ ရဇဆိုတာမြူအညစ်အကြေးဒီလိုအဓိပ္ပာယ်ရနော်ဝေးဆိုတာကင်းနေတဲ့သဘောအဲ့မြူတွေအညစ်အကြေးတွေဆိုတာညှဉ်းနှွမ်းစေတတ်တယ်နော်ကြီးတွေညှော်တွေကိုဖြစ်စေတတ်တယ်မြူတွေတင်းလာပြီပေးလာပြီဆိုရင်ကြာရင်ဒါကညှဉ်းနှွမ်းသွားတာပေါ့အဲ့ဒါလိုပဲရဇဆိုတဲ့မြူနဲ့တူတဲ့ တဘာဝတရားတွေရှိတယ်အဲ့ဒါကဘာတွေပြောတာတုံးဆိုတော့ယာကဒေါသမောဟတရားတွေကိုပြောတာအဲ့ဒါလိုယာကဒေါသမောဟမြူအညစ်အကြေးတွေကင်းနေတဲ့တဘာဝဒါဟာအလွန်ကြီးမြတ်တဲ့မင်္ဂလာတရားပေါ့နော်အဲ့ဒါယဟန္တာပုဂ္ဂိုလ်တွေမှသာလဲအပြည့်အဝရနိုင်တဲ့မင်္ဂလာတရားပေါ့နော်အဲ့ဒါဘုံဘုံတို့ဒီကနေ့အလွန်ကြီးကျယ်မြင့်မြတ်တဲ့ ကိလေသာမြူကင်းခြင်းဆိုတဲ့မင်္ဂလာနဲ့ပတ်သက်ပြီးတော့နာယူကြည်ညိုကြည့်ကြရအောင်နော်အတဝိရဇံကိလေသာမြူကင်းခြင်းသည်မင်္ဂလာတဲ့အဲ့မိမိတို့ရဲ့စိတ်ထဲမှာယာဂဒေါသမောဟတရားကင်းကွာနေတဲ့အနေအထားကိုရောက်အောင် လုပ်နိုင်နေဆိုရင်ဒါအလွန်ကြီးကျယ်တဲ့မင်္ဂလာနဲ့ပြည့်စုံတယ်လို့ဆိုရတယ်ပေါ့နော်ယာဂဆိုတဲ့ဆွဲမမှုဒေါသဆိုတဲ့မကျေနပ်မှုမောဟဆိုတဲ့ အမှန်တရားကိုမသိမှုဒီမြူနဲ့တူတဲ့တရားတွေမိမိတန်တာမှာနော်အခိုက်အတန့်ပဲဖြစ်ဖြစ်ကင်းကွာအောင်လုပ်နိုင်မယ်ဆိုရင်ယဟန္တာရှင်မြတ်ကြီးများလိုပြည့်ပြည့်ဝဝဒီမင်္ဂလာနဲ့မပြည့်စုံတော့လည်းပဲ ကိုလည်းပဲကိုအတိုင်းတာလေးနဲ့ကိုနော်ဒီမင်္ဂလာလေးမိမိတန်တာမှာဖြစ်သွားတယ်လို့နော်အကြံမြင်လေးတော့ပြောလို့မရဘူးလားရတယ်နော်တော့ရဇဆိုတာ မြူအညစ်အကြေး ဘာတွေတော့ယာကဒေါသမောဟပြောခဲ့ပြီเนาะအဲ့တော့ဒီနေရာမှာအညစ်အကြေးဆိုတာနှမျိုးရှိတယ်လို့နားလည်ရမယ်ရုပ်အညစ်အကြေးရယ်စိတ်အညစ်အကြေးရယ်ပေါ့နော်ရုပ်အညစ်အကြေးဆိုတာကတော့နားလည်ဖို့လွယ်ပါတယ်တော့ဒီတိုင်းပြစ်ထားလိုက်တယ်ဆိုလို့ရှိရင်တော့မြူတွေအညစ်အကြေးတွေတင်ပြီးတော့တချို့ပစ္စည်းတွေဆိုရင်ပျက်စီးသွားဟုတ်လား အင်ကြီးတွေဘာတွေဆိုရင်ဝိပါများလို့ရှိရင်ကြီးတွေညော်တွေတင်ပြီးတော့နော်အညစ်အကြေးတွေတင်ပြီးတော့မကြမကြလျှော်ရဖို့ရတာလည်းရှိတယ်ပေါ့အဲ့တော့ရုပ်အညစ်အကြေးဆိုတာကတော့နော်တိတာပါတယ်တိဖို့လည်းပဲလွယ်ပါတယ်အဲ့တော့စိတ်အညစ်အကြေးဆိုတာကိုဘုံဘုံတို့ကပို့ပြီးတော့နားလည်အောင်သဘောပေါက်အောင်ကြိုးစားရမယ်ပေါ့နော်အဲ့တော့စိတ်အညစ်အကြေးဆိုတာဘာကိုပြောတာတုံးဆိုတော့ကိလေသာတရားတွေကိုပြောတာအဲ့တော့မြတ်စွာဘုရားက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 ဘဝမှာရုပ်နဲ့စိတ်နဲ့ဆိုရင်ဘယ်ဟာကအဓိကကြလဲလို့မင်းစိတ်ကပိုပြီးတော့အဓိကကြတယ်။ပိုပြီးတော့လည်းပဲအရေးကြီးတယ်ပေါ့။ဟုတ်လား။ရူပေနတန်ကိလေထေနတန်ကိလေတန်တိမာနဝါရူပေတုတ်တေဝိတုဇံတိအတ္တခါတမဟေတိနာဒိဗေယဘာပြောလဲဆိုတော့ရုပ်တွေညှဉ်းနှွမ်းလို့တတ္တဝါတွေညှဉ်းနှွမ်းရတယ်ရုပ်တွေစင်ကြယ်လို့တတ္တဝါတွေစင်ကြယ်ရတယ်လို့ မြတ်စွာဘုရားမဟောပါဘူးတဲ့ဟုတ်လားရုပ်ညင်နွမ်းလို့တတ္တဝါညင်နွမ်းရတယ်ရုပ်စင်ကြယ်လို့တတ္တဝါစင်ကြယ်ရတယ်လို့အဲ့လိုမြတ်စွာဘုရားမဟောဘူးတဲ့စိတ်ဒေနာတန်ကိလေထေနာတန်ကိလေတန်တိမာနဝစိတ်ဒေတုတ်တေဝိတုဇံတိဣတိယုဒ္ဓမဟေတိနာစိတ်တွေညင်နွမ်းလို့တတ္တဝါညင်နွမ်းရတယ်စိတ်တွေဖြူစင်လို့တတ္တဝါဖြူစင်ရတယ်အဲဒါလို့သာမြတ်စွာဘုရားဟောပါတယ်တဲ့ လွန်ကောင်းတယ်နော်ရုပ်ညင်နွမ်းလို့တတ္တဝါညင်နွမ်းရတာမဟုတ်ဘူးရုပ်စင်ကြယ်လို့လည်းတတ္တဝါစင်ကြယ်သွားတာမဟုတ်ဘူးရုပ်တွေဘလောက်ပဲညင်နွမ်းညင်နွမ်းဓမ္မမို့ရုပ်တွေဘလောက်ပဲစင်ကြယ်စင်ကြယ်တတ္တဝါကိုညင်နွမ်းအောင် စင်ကြယ်အောင်တကယ်တမ်းမလုံနိုင်ဘူးပေါ့ဒါပေမဲ့လို့စိတ်တွေညင်နွမ်းမယ်ဆိုရင်တော့အဲ့ဒီတတ္တဝါတကယ်ညင်နွမ်းပြီစိတ်တွေစင်ကြယ်မယ်ဆိုရင်လည်းအဲ့ဒီတတ္တဝါတကယ်စင်ကြယ်ပြီအဲ့ဒါလိုမြတ်စွာဘုရားဟောတယ်တဲ့ဟုတ်လားဒါကြောင့် စိတ်ကိုဖြူရှင်ဖို့တန်ရှင်းဖို့ကြီးညော်ကင်းဖို့အညစ်အကြေးကင်းဖို့ဘုံဘုံတို့တွေဟာမြတ်စွာဘုရားသင်ပြထားတဲ့မှန်ကန်တဲ့နိလန်းများကိုအသုံးပြုပြီးတော့စ조사ကြရမယ်ပေါ့။ဘာဖြစ်လို့လဲဆိုတော့စိတ်ဖြူရှင်ဖို့ကအလွန်အရေးကြီးလို့လောက်ထိအရေးကြီးလဲဘုံဘုံတို့ဝဋ္ထသုတ်တန်ဆိုပြီးတော့မူလပဏာတပါဠိတော်ထဲမှာမှတ်တမ်းတင်ထားတာရှိတယ်။အဲ့ဒီသုတ်တန်ထဲမှာဗာပြောထားလဲဆိုတော့ယဟန်တို့တဲ့ နော်ကြီးတွေညော်တွေတင်းနေတယ်အညစ်အကြေးတွေပေးကျမ်းနေတယ်အဝတ်ပေါ်ကိုပကြီးဆရာဟာသူ့ကြိုက်တဲ့ဆေးရောင်ခြေလို့မရနိုင်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့အဲ့ဒီအဝတ်ကိုကစားညစ်နေလို့ဟုတ်လားအနီရောင်တင်လိုက်လို့လည်းပဲအနီရောင်ပြီးပြီးပြင်းပြင်းဖြစ်လာမှာမဟုတ်အဝါရောင်တင်လိုက်လို့လည်းအဝါရောင်ပြီးပြီးပြင်းပြင်းဖြစ်လာမှာမဟုတ်ဘူးအောက်ခံအညစ်တွေနဲ့ရောပြီးတော့သူထွက်ချင်တဲ့အရောင်တွေထွက်လာ အဲ့ဒါလိုပဲတဲ့ညှဉ်းနှွမ်းနေတဲ့စိတ်နဲ့မတန်ရှင်းမစင်ကြယ်တဲ့စိတ်နဲ့ကောင်းမွန်တဲ့မြင့်မြတ်တဲ့ဘဝကိုမရောက်နိုင်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့အဲ့ဒီအစွမ်းတတ္တိရှိတဲ့စိတ်ကိုကစားဘာဖြစ်နေလို့တော့ညှဉ်းနှွမ်းနေလို့တဲ့ပေးတဲ့ဥမာလေးကောင်းနော်အဲ့ဒါလိုပဲဆန့်ကျင်ဘက်အနေနဲ့နှအဝတ်ကလေးကဖြူရှင်တန့်ရှင်းနေမယ်ဆိုရင်ပကြီးစရာအဲ့ဒီအဝတ်ဖြူလေးပေါ်မှာသူကြိုက်တဲ့ဆေးရံကိုခြေလို့ရတယ်တင်လို့ရတယ် ပြာရောင်လေးတင်လိုက်ရင်လည်းအပြာရောင်တန်တန်လေးဖြစ်သွားတယ်ကြိုက်တဲ့ဆေးရောင်ကိုကြိုက်တယ်လို့ခြေလို့ရတယ်ဘာဖြစ်လို့လဲဆိုတော့အောက်ခံအဝတ်ကဖြူစင်းနေလို့အဲ့လိုပဲဖြူစင်းတန်ရှင်းတဲ့စိတ်ဖြင့်သာလေမြင့်မြတ်တဲ့ကောင်းမွန်တဲ့ဘဝကိုရောက်နိုင်တာရနိုင်တာဟုတ်လားပုံစံဖြူစင်တန်ရှင်းနေတဲ့စိတ်ကမြင့်မြတ်တဲ့ကောင်းမွန်တဲ့ဘဝကိုပို့နိုင်တဲ့အစွမ်းရှိလို့ပေါ့အဲ့ဒါမြတ်စွာဘုရားကအဲ့ဒီတုတ်တာမှာနော်စိတ်ကိုညင်နှောင်းအောင် လုပ်တတ်တဲ့အရာတွေဟာဘယ်အရာတွေလဲဆိုတာကို ဖြူစင်တန်ရှင်းစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့မြတ်စွာဘုရားဟောပြခဲ့တာရှိတယ်။အဲ့ဒီသုတ်တန်ထဲမှာမြတ်စွာဘုရားကစိတ်ရဲ့အညစ်အကြေးဆိုတာ18မျိုးတောင်ရှိတယ်ဆိုပြီးတော့ဟောခဲ့တယ်။ဟုတ်လား။နံပါတ်1အဘိဇာတဲ့။နော်သူတော်ဘာပစ္စည်းမတရားလိုခြင်း။တသမီးအဆင်ပြေးနေတာမြင်ရင်မတိမတာဝမ်းသာတာလိုလိုဘာလိုလိုနဲ့ကိုရချင်နေတာတွေရှိတယ်။တသမီးပစ္စည်းကိုရချင်နေတာရှိတယ်။ဟုတ်လားအဲ့ဒါကိုဘာခေါ်တော့အဘိဇာ။ နောက်ဝိသမလောဘတဲ့ဒါကတော့တော်တော်ကိုစိုးသွားတယ်မတရားသဖြင့်ကိုမမောတာရကျင်တာဟုတ်လားနောက်ပြီးတော့ဘုံဘုံတို့ဗျာပါရတဲ့သူများကိုပျက်စီးစေလိုတဲ့သဘောပေါ့ဒါစိတ်ရဲ့အငြိကြီးနောက်ကောဒတဲ့အမျက်ထွက်တာနော်စိတ်ထဲမှာနော်မကြည်မနှက်နဲ့ဒေါသအပျော်သားလေးလို့လဲဆိုနိုင်မယ်ပေါ့နော်နောက်ဥပါဥပါနာဟနော်ဥပါနာဟဆိုတာရံညိုးဖွဲ့တဲ့သဘော နော်ရံညိုးဖွဲ့တာမကြေနိုင်မချမ်းနိုင်နော်စိတ်ထဲမှာဒီမကျေနပ်စရာကိစ္စကိုတိမ့်ပြီးတော့တစ်ချိန်ကြာရင်တော့ငါကြောင့်သိစေမယ်ဆိုတဲ့သဘောမျိုးပေါ့နော် နောက်မက်ခတဲ့သူတို့ဘာရဲ့ဂုံကျေးဇူးကိုဖျက်ဆီးတာတသူများကောင်းကြောင်းမပြောနိုင်တာတိရဲ့နဲ့အတိအမှတ်မပြုတ်နိုင်တာသူများကောင်းတာပေါ့သူများကိုယ့်ဘောကောင်းတဲ့ကျေးဇူးတရားတွေကိုလည်းပဲနော် ခြေဖြက်တာမတိကျန်ဆောင်တာမက်ခဆိုတာ သူများရဲ့ဂုံကျေးဇူးကိုခြေဖြတ်တယ်ဆိုပြီးတော့ဒါစိတ်ရဲ့အညစ်အကြေးတစ်မျိုးပေါ့နော်နောက်ပလာတတယ်အဲ့ဒါကဂုံတုဂုံပြိုင်နေရာတကာသူများနဲ့ရှင်ချင်းနေတာပေါ့နော်ဂုံတုဂုံပြိုင်စိတ်တွေများနေတာအဲ့ဒါလည်းပဲစိတ်ရဲ့အညစ်အကြေးတယ်နောက်အိတ်တာမနာလိုတဲ့သဘောမစ္စရိယဝန်တိုတဲ့သဘောဒါရီယာစိတ်ရဲ့အညစ်အကြေးတွေပဲတဲ့နောက်ပြီးတော့မာယာတာထေရတဲ့နှလုံးတွဲလေးမာယာဆိုတာက ကို့မှာအပြစ်တွေရှိနေတာကိုမရှိတဲ့သဘောမျိုးဟန်ဆောင်ဖုံးကွယ်ခြင်းတာပေါ့နော်ကို့မကောင်းတာတွေကိုကောင်းတဲ့ပုံစံမျိုးဖမ်းခြင်းတာပေါ့မာယာဆိုတာဟုတ်လားတာထေယဆိုတာကျတော့သူကဘာလို့ဆိုကို့မှာမရှိတဲ့ဂုံကိုရှိတဲ့ပုံစံမျိုးဖမ်းတာသူကတမျိုးနော်မတူဘူးနော်မာယာနဲ့တာထေယကနော်စာမတက်ဖက်နဲ့တက်သလိုသီလမရှိဘဲနဲ့ရှိသလိုနော်စိတ်တွေမငြိမ်းအေးဘဲနဲ့ငြိမ်းအေးနေသလိုဟုတ်လားအဲ့လိုမျိုးကို့မှာ တကယ်မရှိတဲ့ဂုံကိုရှိသလိုလိုနဲ့ဟိတ်ကြီးဟန်ကြီးလှုပ်ပြီးတော့နေတာကိုဘာခေါ်တော့တာထေယမာယာကဘာတော့မာယာက ရှိတဲ့အပြစ်ကို ဖုံးကွယ်ခြင်းတာဟုတ်လားတာထေယကမရှိတဲ့ဂုံကို ဖော်ခြင်းတာဟုတ်လားမရှိတဲ့ဂုံကိုရှိသလိုလှုပ်ခြင်းတာဒါတွေဟာစိတ်ရဲ့အညစ်အကြေးတွေပဲတဲ့နောက်ပြီးတော့ထမ္မတဲ့စိတ်ဓာတ်တွေကြမ်းတမ်းခက်ထန်မနှူးညံ့မှုမပျော့ပြောင်းမှုเนาะစိတ်တွေကြမ်းတမ်းခက်ထန်နေတာအဲ့ဒီလိုအနေအထားမျိုးကပြောလိုက်ရင်လည်းစကားကြမ်းပဲ အမူအရာလည်းကြမ်းထမ်းနေမှာပေါ့စိတ်တွေကကြမ်းနေတာကိုနောက်တာရံပါတဲ့ချုပ်ချယ်လိုတာနောက်သူများကိစ္စမှာဝင်ပြီးတော့စွတ်ဖက်ခြင်းတာချယ်လဲခြင်းတာနောက်သူများကိုကိုယ့်အလိုကြဖြစ်စေခြင်းတာဟုတ်လားသူများဘဝတွေကိုနောက်ကိုယ့်စိတ်တိုင်းကြဝင်ပြီးတော့ချယ်လဲခြင်းနေတာဒါမျိုးတွေလည်းအများကြီးရှိရနော်လူတွေမှာอืมအဲ့ဒါကိုဘာခေါ်တော့စိတ်ရဲ့အငြိကြီးလို့မြတ်စွာဘုရားဟောတယ်နောက်မောက်မာထောင်လွှားတာမမာနမာနကြတော့မြတ်စွာဘုရားနှစ်ပိုင်းတောင်ဟောတယ် မာနအတိမာနမာနဆိုတာရိုးရိုးမာနကြီးအတိမာနဆိုတာကလွန်လွန်ကဲကဲကို မာနကြီးတဲ့တိတိတာတာထင်ထင်ရှားရှားပေါ့နော်ပြီးတော့ဘာလို့မဒပမာဒမဒဆိုတာရင်မူးတာကိုယ့်ရဲ့အခြေအနေလေးကိုနော်အဟုတ်ထင် ပြီးတော့ကိုယ့်ဟာနဲ့ကိုယ်ตายာနေတာရင်မူးနေတာဒါစိတ်ရဲ့အညစ်ကြေးတဲ့နောက်ပမာဒဆိုတာမေ့လျော့နေတာနော်သူတော်ကောင်းတရားတွေကိုမေ့လျော့တယ် ဒါနသီလသမာဓိပညာကုသိုလ်တရားတွေကိုမေ့လျော့တယ်ကိုယ်ခန္ဓာရဲ့အနိစ္စဒုက္ခအနတ္တသဘာဝအမှန်တွေကိုမေ့နေတယ်ဥချင်းနာချင်းသိချင်းဒီအမှန်တရားတွေကိုမေ့နေတယ်ပမာဒရဲ့နေပယ်ကလည်းကျေကြီးပဲအဲ့ဒါတွေကဘာတွေလဲလို့မေးရင်စိတ်ရဲ့အညစ်အကြေးတွေတဲ့16မျိုးမြတ်စွာဘုရားဟောတယ်နော်ဒီအညစ်အကြေးတွေကိုဘုံဘုံတို့တန်ရှင်းအောင်စေကြောနိုင်မယ်ဆိုရင်တော့စိတ်ကဖြူရှင်တဲ့အတွက်ကြောင့်ကောင်းမွန်တဲ့ဘဝကိုရဖို့လွယ်ကူသွားတယ်လို့အဲ့ဒီတုတ်တံမှာမြတ်စွာဘုရားဟောတယ်ဟုတ်လား ဒါကြောင့်ကိုယ့်ရဲ့စိတ်ကလေးကိုကြည်လင်အောင်တန်ရှင်းအောင်အပြစ်ကင်းအောင်မလုပ်ဖို့လိုတော့စူးစမ်းအားထုတ်ဖို့လိုတယ်ပေါ့ဟုတ်လားအဲ့တော့ဒီနေရာမှာစိတ်ဖြူရှင်ဖို့ဆိုတာကနောက်ဘဝကောင်းတဲ့နေရာရောက်ဖို့လောက်ကိုသာလဲအရေးကြီးတယ်လို့ဆိုလိုတာမဟုတ်ဘူးနော်ဒီပြစ္ဆုတ်ပံဘဝမှာလည်းပဲကိုယ့်ရဲ့အကျိုးစီးပွားကိုသိမြင်နားလည်ဖို့နောက်တစ်တစ်ပါးရဲ့အကျိုးစီးပွားတွေကိုသိမြင်နားလည်ဖို့အသိဉာဏ်တွေအဆင့်ဆင့်မြင့်ပြီးတော့နောက်နောက်ဆုံး တစ္ဆာလေးပါးကိုထိုးထွင်းသိမြင်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည့်အထိဉာဏ်ပညာအဆင့်မြင့်ကျင်တယ်ဆိုရင်လည်းပဲစိတ်ဖြူစင်တန်ရှင်းဖို့လိုတယ်။အဲ့ဒါကိုလည်းဘုံဘုံတို့အင်္ဂုတ္တပါဠိတော်ဧကနိပတ်ထဲမှာမြတ်စွာဘုရားဟောပြထားတာရှိတယ်။ဥပမာလေးပေးပြီးတော့ဟောတယ်။ယဟန်တို့တဲ့နော်ရေတွေကနောက်ကျနေမယ်ဆိုလို့ရှိရင်အဲ့ဒီရေထဲမှာဘာတွေရှိတယ်ဆိုတာကိုမမြင်နိုင်ဘူးမသိနိုင်ဘူးတဲ့။ဟုတ်လားရေကန်လေးတကန် ရေတွေကဝါကျင်ကျင်နဲ့နောက်ကြည့်နေအနေတွေထားပဲတိမ်လားနဲ့လားလည်းမသိနိုင်အဲ့ဒီထဲမှာရှိနေတဲ့ခယူလေးတွေရောက်သွားလေးတွေငါးလေးတွေဖားလေးတွေဒါလေးတွေမြင်ဖို့ဆိုတာလည်းမဖြစ်နိုင်ဘာလို့ဆိုရေကနောက်နေလို့အဲ့လိုပဲစိတ်ကနောက်ကျနေမယ်နော်ကာမရာကအစရှိတဲ့နိဝရဏတရားတွေနဲ့နော်စိတ်ကနောက်ကျနေမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာကိုယ့်ရဲ့အကျိုးစီးပွားကိုလည်းပဲဟုတ်သည့်အတိုင်းမှန်သည့်အတိုင်းမမြင်နိုင်ဘူး ပါးသောသူတို့ရဲ့အကျိုးစီးပွားကိုလည်းဟုတ်တဲ့အတိုင်းမှန်တဲ့အတိုင်းမမြင်နိုင်ဘူးနော်သူ့ရဲ့အသိဉာဏ်တွေဟာအဆင့်မြင့်လာဖို့ဆိုတာပိုးတောင်ဝေးသွားတယ်နော်တရားတို့တရားမြတ်ကိုရဖို့သိဖို့မြင်ဖို့ဆိုတာဘလို့မှကိုမဖြစ်နိုင်ဘူးတဲ့စိတ်တွေညစ်ညစ်ညူးနေလို့ရှိရဟုတ်လားနောက်ကျနေတဲ့ရေထဲမှာဘာတွေရှိတယ်ဆိုတာကိုမမြင်နိုင်တယ်လို့ပဲလို့ဥမာပေးတယ်အဲ့ဒီတုတ်တံမှာတော့စိတ်နောက်တယ်ဆိုတာစိတ်တွေညစ်တယ်ဆိုတာဘာကိုပြောတာလဲဆိုရင်နိဝရဏတရား၅ပါး ဝင်ရောက်နှိပ်စက်နေတာကိုပြောတာတဲ့ဟုတ်လားရေကန်ကကြည်လင်တန့်ရှင်းနေမယ်ဆိုရင်တော့အဲ့ဒီရေထဲမှာဘာတွေရှိတယ်ဆိုတာဘုံဘုံတို့လွယ်လွယ်ကူကူမြင်နိုင်တယ်ဒီရေကနက်သလားတိမ်သလားသိနိုင်တယ်ထဲထဲမှာတိရွက်လေးတွေကြာနေလဲမြင်နိုင်တယ်ငါးလေးတွေတောနေတာလဲမြင်နိုင်တယ်ဘာဖြစ်လို့တော့ရေကကြည်လင်တန့်ရှင်းနေလို့အဲ့လိုပဲစိတ်သက်ထဲမှာနိဝရဏတရား၅ပါးကင်းကွာလို့ကြည်လင်တန့်ရှင်းနေပြီဆိုရင် ဒီလိုဟာသူ့ရဲ့အကျိုးရှိပါကိုလည်းမှန်မှန်ကန်ကန်သိနိုင်မြင်နိုင်တယ်ငါဘာလုပ်ရင်ကောင်းမယ်ငါဘလို့ပြောရင်ကောင်းမယ်ငါဘလို့တွေးရင်ကောင်းမယ်မြင်နိုင်တယ်တဘာတော့သူတို့အကျိုးရှိဖို့လည်းပဲဘလို့လုပ်ပေးရရင်အကျိုးရှိမယ်ဒါတွေကိုမြင်နိုင်တယ်သိနိုင်တယ်နောက်ဆုံးအသိဉာဏ်အဆင့်ဆင့်မြင့်ပြီးတော့တာမန်လူတာမန်တတ္တဝါတွေမသိနိုင်မမြင်နိုင်တဲ့တရားတို့တရားမြတ်တွေကိုတောင်ရနိုင်တယ်လို့မြတ်စွာဘုရားအဲ့ဒီမှာဟောတယ်ဟုတ်လားဒါကြောင့်ကိုယ့်ရဲ့စိတ်ကိုဖြူရှင်ဖို့တန့်ရှင်းဖို့ဘုံဘုံတို့တွေဟာ မှန်ကန်တဲ့နီလန်းတွေကိုအသုံးပြုပြီးတော့ကြိုးပမ်းအထောက်ဖို့မလိုဘူးလားလိုတယ်နော်စိတ်အညစ်အကြေးကင်းဖို့ရာကအလွန်အရေးကြီးတယ်ပေါ့ရုပ်အညစ်အကြေးကင်းဖို့ရာကတိလောက်ကြီးအရေးမကြီးဘူးပေါ့ဒါကြောင့်ရှေးပညာရှိကြီးတွေရေးခဲ့တဲ့ကာထာလေးတစ်ပုဒ်ရှိတယ်ကာယေမလံမူပိခာယစိတ်တေမလံစဒောဝတုစိတ်တေဟိနေမလေတံတော်ပုတိကာယောပိပုဇိတော်ကာယေမလံမူပိခာယကိုမှဖြစ်နေတဲ့အညစ်အကြေးကိုလေးလျူရှုပြီးတော့ စိတ်တွေမလန်ဆဒေါဝတုစိတ်မှာဖြစ်နေတဲ့အညစ်အကြေးကို ပြောင်းစင်အောင်ရှင်းကြောပါတဲ့စိတ်တွေဟိနေမလီတန်တော်စိတ်မှာအညစ်အကြေးကင်းသွားပြီဆိုရင်အဲ့ဒီသူတော်ကောင်းကိုပုတိကာယောပိပူဇီတော်ပုတ်သောခန္ဓာပင် ဖြစ်နေပါတော့လည်းပဲပူဇော်ထိုက်တယ်တဲ့အလွန်မှတ်သားစရာကောင်းတဲ့အဆုံးအမလေးလို့ဆိုနိုင်တယ်နော်ကိုယ်မှာဖြစ်နေတဲ့အညစ်အကြေးကို လေးလူရှုပါရေမချိုးဟောက်ဘူးမျက်နှာမတည့်ရဘူးတန့်ရှင်းမလုပ်ရဘူးလို့ပြောတာမဟုတ်ဘူးနော် ခန္ဓာကိုယ်ဆိုတာကအညစ်အကြေးတုံးကြီးဖြစ်တဲ့အတွက်ကြောင့်ဘလောက်တန်ရှင်းရေးလှုပ်လှုပ်သူကပြန်ပြီးတော့ညင်နွမ်းသွားတဲ့သဘောစုပ်ပဲ့သွားတဲ့သဘောရှိနေတာပဲအဲ့တော့ဒါကြောင့်သူ့ကိုတော့ယာနှုံးမြပြောင်းရှင်အောင်လဲဘလို့မှလဲဖုံဖုံတို့လှုပ်လို့မရပါဘူးဒါကြောင့်တချို့ကိစ္စတွေမှာလိလူရှုတာရှုရမယ်ပေါ့ဟုတ်လားဒါပေမဲ့စိတ်အညစ်အကြေးကိုတော့ဘုံဘုံတို့လိလူရှုလို့မရဘူးတဲ့ပြောင်းစင်အောင်တန့်ရှင်းအောင်ဆေးကြောတဲ့နေပေါ့စိတ်မှာအညစ်အကြေးကင်းလို့ရှိရင် ဘယ်အနေအထားထိတောင်ရောက်သွားတော့ပုတ်သောခန္ဓာပင်ဖြစ်နေပါတော့လည်းပဲပူဇော်လိုက်တယ်ဒီစကားလည်းစဉ်းစားတယ်ကောင်းတာပဲနော်တကယ်သူတော်ကောင်းတဲ့သူယုံမှာရုပ်ပိုင်းဆိုင်ရာကဘာမှကွာခြားတာမဟုတ်သူလည်းပဲသုံးတန်တခုဒါသမတန်ရှင်းတဲ့နော်အစုဝေးတွေနဲ့ဖွဲ့စည်းထားနော်သူတော်ကောင်းလည်းမတန်ရှင်းတဲ့သုံးတန်တခုဒါသနဲ့စုစည်းထားတယ်နော်ရုပ်ပိုင်းဆိုင်ရာကဘာမှထူးခြားတာမဟုတ်ဘူး နော်သူတော်ကောင်းရဲ့လက်ကိုဖောက်လိုက်ရင်လည်းသွေးတွေထွက်လာမှာပဲသူယုတ်မာရဲ့လက်ကိုဖောက်လိုက်ရင်လည်းသွေးတွေထွက်လာမှာပဲထူးခြားမှုပါရှိလဲရုပ်ပိုင်းဆရာမှာဘာမှထူးခြားမှုသိပ်ပြီးတော့မရှိဘူးဟုတ်လားဒါပေမဲ့ဘာကြောင့်သူတော်ကောင်းလို့ပြောရလဲဘာကြောင့်သူယုတ်မာလို့ပြောရလဲဆိုတော့ဘာကိုကြည့်ပြောတာတော့စိတ်ကိုကြည့်ပြီးတော့ပြောတာဟုတ်လားဒါကြောင့်ရုပ်အညစ်အကြေးကိုလေးလူရှုပြီးတော့စိတ်အညစ်အကြေးကိုတန့်ရှင်းအောင်ဆေးကြောတဲ့တယ် စိတ်အငြိအကြီးမြန်တန်ရှင်းသွားခဲ့မယ်ဆိုရင်ပုတ်သောခန္ဓာပင်ဖြစ်ပါတော့လည်းပဲမလုပ်ထိုက်တယ်ပူဇော်ထိုက်တယ်တဲ့သူတော်ကောင်းဆိုတဲ့အနေအထားကိုရောက်သွားတာအားလို့ပြောတာ ဟုတ်လားဒါကြောင့်ဒီကနေ့ညတော့ဘုံဘုံကနော်စိတ်အငြိအကြီးရဲ့တဘာဝတွေကိုပဲကြည်ကြည်ပြန့်ပြန့်ပြောမယ်လို့စဉ်းစားထားတယ်နော်အဲ့ဒါပါဆက်ပြီးတော့ဘုံဘုံပြောရင်တော့ဆိုတော့ဒီကနေ့ညအဓိကပြောရင်တဲ့အကြောင်းအရာလို့ဆိုရမယ်နော်မူလပဏ္ဏတပါဠိတော်မှာလာတဲ့ အနင်္ဂနသုတ်တံဆိုတာလေးကိုဘုံဘုံပြောပြခြင်းနော်အနင်္ဂနသုတ်တံနဲ့ရှင်သာရိပုတ္တရာကိုရောမြတ်ကြီးဟောခဲ့တာနော်ရှင်မမောက္ကလံကိုရောမြတ်ကြီးနဲ့အမေးဖြေပြုပြီးတော့ဟောတာနော်အနင်္ဂနတဲ့နာအင်္ဂနအင်္ဂနဆိုတာအညစ်အကြေးနာဆိုတာမရှိတာပေါ့နော်အဲ့တော့အနင်္ဂနဆိုတာအညစ်အကြေးမရှိတဲ့သဘောတန်ရှင်းစင်ကြဲတဲ့သဘောဟုတ်လားအဲ့ဒါမူလပဏ္ဍတာပါဠိတော်ထဲမှာမှတ်တမ်းတင်ထားတယ်ရှင်သာရိပုတ္တရာကိုရောမြတ်ကြီးက ယဟန်တွေကိုဟောခဲ့တာအဲ့တော့ယဟန်တွေရဲ့ရှေ့မှာလည်းပဲရှင်မာမောက္ကလံကိုရမြတ်ကြီးလည်းရှိတယ်ဟုတ်လားအဲ့ဒါဒါမဲ့ရှင်သာရိပုတ္တရာယဟန်တွေကိုပဲခေါ်ပြီးတော့ဟောတယ်ယဟန်တို့တဲ့ငါရှင်တို့လောကမှာပုဂ္ဂိုလ်၄မျိုးရှိတယ်အဲ့ဒါကဘာလဲဆိုတော့ကိုယ်စိတ်ထဲမှာအညစ်အကြေးတွေရှိနေတာကိုအညစ်အကြေးတွေရှိနေတယ်လို့သိတဲ့ပုဂ္ဂိုလ်ကိုယ်စိတ်ထဲမှာအညစ်အကြေးတွေရှိနေတာကိုအညစ်အကြေးတွေရှိနေတယ်လို့မသိတဲ့ပုဂ္ဂိုလ် နှစ်ယောက်ရှိပြီနော်ခါနောက်နှစ်ယောက်ကဘယ်လိုလဲဆိုတော့ကိုယ်စိတ်ထဲမှာအညစ်အကြေးမရှိတဲ့သဘောကိုအညစ်အကြေးမရှိဘူးလို့သိတဲ့ပုဂ္ဂိုလ်ကိုယ်စိတ်ထဲမှာအညစ်အကြေးမရှိတာကိုအညစ်အကြေးမရှိဘူးလို့မသိတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ဘယ်နှမျိုးတုံး၄မျိုးအညစ်အကြေးရှိနေတာကို ရှိနေတယ်လို့သိတဲ့လူရဲ့မသိတဲ့လူရဲ့အညစ်အကြေးမရှိတာကို မရှိဘူးလို့သိတဲ့လူရဲ့မသိတဲ့လူရဲ့မှားတာလွယ်ပါရဲ့နော်อืม အဲ့ဒါပထမကိုယ်စိတ်ထဲမှာအငြိအကြီးရှိနေတာကိုရှိနေတယ်လို့သိတဲ့လူနဲ့မသိတဲ့လူအဲ့ဒီလူနှစ်ယောက်မှာသိတဲ့လူကမြတ်တယ်တဲ့မသိတဲ့လူကညံ့တယ်တဲ့တခါကိုယ်စိတ်ထဲမှာအငြိအကြီးမရှိတာကိုမရှိဘူးလို့သိတဲ့လူနဲ့မသိတဲ့လူအဲ့ဒီနှစ်ယောက်မှာသိတဲ့လူကမြတ်တယ်မသိတဲ့လူကညံ့တယ်တဲ့ဘာဖြစ်လို့တော့တဲ့အဲ့ဒီမှာရှင်မမောကလန်ကထမေးတယ်အဲ့တော့ရှင်သာရိပုတ္တရာရှင်းပြတယ် ကိုယ်စိတ်ထဲမှာအငြိအကြီးရှိနေတာကိုရှိတယ်လို့သိတဲ့လူနဲ့မသိတဲ့လူဒီနှစ်ယောက်နော်သိတဲ့လူကမြက်တယ်မသိတဲ့လူကညံ့တယ်လို့ပြောတယ်နော်ဘာလို့မြက်တယ်လို့ပြောတော့အငြိအကြီးမရှိတာကိုအငြိအကြီးရှိတာကိုရှိတယ်လို့သိရင် तू ဟာအငြိအကြီးကင်းအောင်လုပ်ဖို့အတွက် तू မှာလမ်းကြောင်းပွင့်တယ်အငြိအကြီးရှိတာကိုရှိတယ်လို့မှမသိဘူးဆိုရင်ဒါကိုပြောင်းစင်အောင်တန်ချင်းအောင်စေးကြောဖို့အငြိအကြီးကင်းအောင်လုပ်ဖို့ तू မှာလမ်းကြောင်းပိတ်နေတယ်ဟုတ်လား အဲ့ဒါကိုရှင်သာတိပုတ္တရာကဘာနဲ့ဥမာပေးလဲဆိုတော့လူတယောက်ကဈေးရပဲဖြစ်စေဒါမှမဟုတ်နော်ပတင်းဈေးရအိမ်ကပဲဖြစ်စေနော်ကြေးွက်တွေလှုပ်တဲ့ဆိုင်ကပဲဖြစ်စေပေါ့ကြေးွက်လေးတစ်ခွက်ဝဲလာအဲ့ဒီကြေးွက်ကအညစ်အကြေးတွေပေးချမ်းနေတယ်မြူလိမ့်လိမ့်ကြီးလိမ့်လိမ့်ကပ်ပြီးကြေးညိတွေတက်ပြီးတော့ကြေးွက်ကလေးဟုတ်လားအဲ့ဒါအိမ်ရောက်တဲ့အခါကျတော့ဒီကြေးွက်ကိုသုံးလည်းမသုံးဘူးပုတ်တိုက်တာလည်းမရှိဘူးဒီတိုင်းပဲတော်တော်ရရော်တဲ့နေရာပြစ်ထားလိုက်တယ် ပိုးပြီးတော့အညစ်အကြေးတင်လာစရာပဲရှိတယ်တဲ့တန်ရှင်းသွားဖို့မရှိဘူးအဲ့ဒါအညစ်အကြေးရှိတာကိုရှိတယ်လို့မသိတဲ့လူကအဲ့ဒီလိုလူမျိုးပေါ့ဟုတ်လားဟာဈေးကဝယ်တော့ဝယ်လာတယ်အညစ်အကြေးတွေလည်းတင်းနေတဲ့ခွက်ကလေးကမတတ်မရှင်းလေးဒါပေမဲ့အဲ့ဒါကိုကိုကအညစ်အကြေးရှိတာကိုရှိတယ်လို့သိတဲ့လူမျိုးကြတော့ तू ကဘယ်လိုလဲဆိုတော့ဒီခွက်ကို तू ကသုံးလဲသုံးတယ်ပုတ်တိုက်တာလဲလှုပ်တယ်တော်တဲ့ရော်တဲ့နေရာပြစ်ထားတာမဟုတ်အသုံးပြုတယ်တန့်ရှင်းရေးလှုပ်လိုက်တယ်ပေါ့အဲ့တော့ဒီခွက်ကဘာဖြစ်သွားတော့ တန့်ရှင်းသွားတယ်တဲ့ဒါနဲ့ဥမာပေးတာနော်တခါအငြိအချင်းမရှိတာကိုမရှိဘူးလို့သိတဲ့လူနဲ့မသိတဲ့လူဘာကြောင့်သိတဲ့လူကမြက်လဲမသိတဲ့လူကညံ့လဲနော်သူ့ကိုလည်းဒီလိုလေးပဲမြတ်စွာရှင်သာရိပုတ္တရာဥမာပေးတယ်နော်ဆိုကြပါစို့ဈေးတွေကနေပြီးတော့ခုနလိုကြေးကွက်ကလေးဝဲလာတယ်ကြေးကွက်ကလေးကတန်တန်ရှင်းရှင်းကလေးနော်ဖြူရှင်တန့်ရှင်းနေတဲ့ကြေးကွက်ကလေးအဲ့ဒါအိမ်ရောက်တဲ့အခါကျတော့ဒါကိုသုံးလဲသုံးဆောင်တယ်နော် တော်တဲ့နေရဲ့နေရာကိုလည်းပြစ်မထားဘူးနော်ပုတ်တိုက်မှုတန်ရှင်းမှုကိုလည်းလုပ်တယ်အဲ့လိုဆိုရင်ဒီကြေးွက်ကလေးဟာညှဉ်းနှွမ်းသွားစရာအကြောင်းမရှိဘူးဟုတ်လားတကယ်လို့သာဖြူစင်တဲ့တန်ရှင်းတဲ့ကြေးွက်ကလေးဝယ်လာတော့လည်းပဲအိမ်ရောက်တဲ့အခါသုံးလည်းမသုံးစားဘူးပုတ်တိုက်တာတွေဘာတွေလည်းမလုပ်ဘူးမပြစ်ချင်တဲ့နေရာပြစ်ထားမယ်ဆိုရင်ဝယ်လာတော့တော့တန်တန်ရှင်းရှင်းလေးပဲပြီးတော့ပါတော့ညှဉ်းနှွမ်းသွားမယ်ပေါ့အဲ့လိုပဲကို့မှာကို့စိတ်ထဲမှာကောင်းလို့ကောင်းနေမှမသိအညစ်အကြေးကင်းလို့ကင်းနေမှမသိ အဲ့လိုပုံကောဘာမှသူ့ရဲ့ဒီကောင်းမြတ်မှုလေးကိုသူထိမ့်သိမ့်မှာမဟုတ်နော်ယာကဒေါသမောဟဖြစ်เสียအာယုန်လေးနဲ့ကျုံလာရင်ယာကဒေါသမောဟတွေပြန်ဖြစ်ပြီးတော့သူဟာညှဉ်းနှွမ်းသွားမှာပဲလို့အဲ့လိုမျိုး ရှင်သာရိပုတ္တရာဥမာပေးပြီးတော့ဖြေတယ်အဲ့လိုဖြေပြီးတဲ့အခါမှာရှင်မမောကလန်က မေးတယ်အရှင်သာရိပုတ္တရာတဲ့နော်အင်္ဂဏအင်္ဂဏအညီအကြီးအညီအကြီးလို့ပြောကြတယ် အညစ်အကြေးဆိုတာဘာကိုပြောတာတော့ဒီနယ်မှာစိတ်ရဲ့အညစ်အကြေးကိုပဲဘုံဘုံတို့အဓိကရည်ရွယ်ပြီးတော့ပြောနေပြီနော်ဟုတ်လားအညစ်အကြေးဆိုတာဘာကိုပြောတာတော့အဲ့တော့ရှင်သာရိပုတ္တရာကအဲ့ဒီအညစ်အကြေးဆိုတာလေးကို ရှုထောင့်တစ်မျိုးကနေခေါ်တယ်လို့ဘုံဘုံကတော့ခံစားရတယ်ဒီရှင်သာရိပုတ္တရာပြောတဲ့နော်အကြောင်းအရာလေးတွေကအလွန်မှလူလောကမှာလက်တွေ့ကြတဲ့နားလည်ဖို့လွယ်တဲ့တကယ်လည်းပဲအဖြစ်များတဲ့ နော်တဘာဝတရားတဘာဝဆိုင်တဲ့နော်ဒေသနာလေးလို့ဟောနားထောင်ကြည့်လိုက်ရင်သိသွားလိမ့်မယ်ဟုတ်လားအဲ့ဒါသူအညစ်အကြေးဆိုတာဘာကိုပြောတာတုံးဆိုတော့အတူတူလေးဘုံဘုံအရင်စပြောနော်အညစ်အကြေးဆိုတာတဲ့ဟောအလိုဆိုးတွေကိုအကြောင်းပြုပြီးတော့အဲ့ဒီအလိုဆိုးတွေမပြည့်ဝတော့တဲ့အချိန်မှာနော်ကောပအပိစေယစိတ်ထဲမှာမကျေနပ်ဘူးမနှစ်သက်ဘူးဆိုတဲ့သဘောဟာအဲ့ဒါစိတ်ရဲ့အညစ်အကြေးပဲတဲ့အနှစ်ချုပ်ကအဲ့ဒါပဲ ကိုဖြစ်ချင်နေတဲ့ကိစ္စကြီးကိုရချင်နေတဲ့ကိစ္စကြီးဟာတဘာဝမကြဒါကိုအလိုဆိုးလို့ခေါ်တယ်ဟုတ်လားရချင်တဲ့ကိစ္စကြီးမဟုတ်ဘူးပေါ့အဲ့ဒီကိစ္စကြီးကိုကိုကရချင်နေတယ်အကိုရချင်နေတဲ့ဟာကြီးမရတော့ဘူးလဲဆိုရောစိတ်ထဲမှာခံစားရတယ်နော်ကောပအပစ္စယလို့ပါဠိလိုအဲ့လိုလေးပြောတယ်ဟုတ်လားအမျက်ထွက်ခြင်းကောပနဲ့မနှစ်သက်ခြင်းအပစ္စယတရားဟာစိတ်ရဲ့အညစ်အကြေးနှမျိုးတဲ့ အဲ့ဒီအမျက်ထွက်တယ်မနှစ်သက်ဘူးဆိုတဲ့အခါရခက်တဲ့ဒီစိတ်ရဲ့နော်ဝေဒနာတွေအညစ်အကြေးတွေဟာဘာကြောင့်ဖြစ်တယ်လဲဆိုရင် အလိုဆိုးကြောင့်ဖြစ်တယ်အဲ့ဒီအလိုဆိုးမပြည့်ဝတဲ့အချိန်မှာဖြစ်တယ်အဲ့ဒါကိုဟော16မျိုးတောင်ဟောတယ်ဒါပေမဲ့တူရလေးစုပြောလိုက်ရင်တော့အဲ့လောက်ကြီးမများပါဘူးတေတေချာချာလေးဖုံဖုံကမှတ်စေခြင်းနဲ့ဟုတ်လားဒါကယဟန်တော်တွေကိုဟောတာဆိုတော့တချို့အညစ်အကြေးတွေကလူတွေနဲ့တော့တိတ်ပြီးတော့ မဆိုင်တယ်လို့လေးတော့လည်းရှိတယ်ဒါပေမဲ့ဆိုင်အောင်တွေးရင်လည်းဆိုင်တဲ့သဘောလည်းရှိတယ်လို့ထင်တယ်ဟုတ်လားသေချာနားထောင်ကြည့်နံပါတ်1ဘာပြောလို့ဆိုတော့ယဟန်တပါးကသူအပတ်တဲ့ဟုတ်လားဗုဒ္ဓတွေလှုပ်လို့ပြောလို့ तू အပတ်တဲ့သွားတယ်အဲ့လိုအပတ်တဲ့ပြီဆိုရင် तू ကဘလို့စဉ်းစားအောင်ဆိုအော်ငါအပတ်တဲ့တာဒီပြင်ရန်နေမသိရင်ကောင်းမှာပဲဟုတ်လား तू များမသိစေခြင်းဘူးအဲ့ဒါအလိုဆိုးပဲနော်ကိုမကောင်းတာကြီးကိုဖုံးထားခြင်းတာပေါ့ အဲ့တော့ကိုကမသိစေခြင်းပဲမလို့ကိုမသိစေခြင်းအတိုင်းမသိပဲနေမှာမဟုတ်ဘူးတခါတလေသိစေရအကြောင်းဟာပေါ်ရင်ပေါ်သွားမှာပဲနော်လူတွေပြောနေရရှိရလေဗါတယ်အာဟုတ်ရင်ကြော် ပုတ်ရင်ပေါ်တယ်ဟုတ်လားအင်း तू ကကြာကြာဖုံးလို့ရတာမို့တချို့ကိစ္စဟုတ်လားအဲ့တော့ तू ကငါအပတ်တင်နေတာကြီး तू များဒီပညာနေမသိသိခြင်းမူဆိုတော့စိတ်ကြီးကအဲ့လိုဖြစ်နေတယ်အဲ့ဒါ तू ဖြစ်တဲ့ तू မှန်းတဲ့အတိုင်း तू အလိုဆိုကြီးကမပြည့်ဘူးဟောရဟန်းနေရတိကုန်ပြီလဲဆိုရော तू စိတ်ထဲမှာပါတော့ခုနပြောတဲ့ အမျက်ထွက်ခြင်းကောပနဲ့မနှစ်သက်ခြင်းအပိစယတရားတွေစိတ်ထဲမှာလွှမ်းမိုးလာတယ်ဟိုလူမကျေနပ်တယ်လို့ဒီလူမကျေနပ်တယ်လို့အမှန်တော့ပါတော့ तू မသိသိခြင်းတဲ့ကိစ္စကြီး तू သိသွားလို့ तू ပေါက်ကွဲနေတာဟုတ်လားဒါလူလောကမှာလည်းလူတွေမှာလည်းဒီသဘောမရှိနိုင်ဘူးလားရှိနိုင်တယ်ကိုမဟုတ်တာလေးလှုပ်တာကိုမဟုတ်တာကို तू များမသိသိခြင်းဘူးမတော်လို့သိသွားပြီဆိုရင် तू စိတ်တွေတိုးကုန်ပြီငါ့ကိုဘယ်သူကပြောရလဲဒီကိစ္စဘယ်ကစလာလဲအမ तू လိုက်ပြီးတော့တရားခံတောင်းရှာနေအစကိုမဟုတ်တာမဟုတ်တာကိုကိုကိုတရားခံလို့မမြင်ဘူးနော် ကိုမဟုတ်တဲ့အပြစ်ကြီးကိုကြတော့အပြစ်လို့မမြင်ဘဲနဲ့ကိုမဟုတ်တာကိုဖော်တဲ့လူကိုပဲဒီလူကရုပ်လိုက်တာလို့တချို့ပြောကြတာတောင်ရှိသေးတယ်ဟုတ်တယ်မို့လားဒါတော့လူတွေကိုကိုနဲ့ဆိုင်အောင်ချဲ့တွေးသေးချင်တာကိုပြောတာပါဘုံဘုံကဒီမှာရှင်သာတိဗုဒ္ဓတော့ယဟန်တွေကိုဟောထားတာဆိုတော့သူကရိုးရိုးလေးပဲအပတ်တဲ့နဲ့ဒီပြင်ယဟန်တွေမသိသေးချင်ဘူးဒါမှသိချင်လည်းသိမှာပဲတဲ့ဒါဘယ်ဖုံးလို့ရမလို့ပေါ့နော်သိလာပြီဆိုရင် तू ဘာဖြစ်တော့အမျက်ထွက်တယ်မနစ်သက်စိတ်ဆင်းရဲပေါ့ အဲဒါစိတ်ရဲ့အညစ်အကြေးပဲတဲ့ဟာနောက်နံပါတ်2ပါပြောတော့အဲ့လိုရဟန်းတစ်ပါးအာဘတ်တင်အာဘတ်တင်တဲ့အခါကျတော့သူကတချို့အာဘတ်တွေကအဲရဟန်းတွေရဲ့ရှေ့မှာဝန်ခံရတာတွေရှိတယ်ကုတန်ဃာတိတ်လို့အာဘတ်မျိုးဆိုလို့ရှိရင်အများကြီးအလုံးရှုပ်ပြီးတော့ကုစားရတာတွေရှိတယ်အဲ့တော့သူကဘာတုံးဆိုတော့ तू အပြစ်တင်လာပြီအာဘတ်တင်လာပြီဆို तू ကဘလို့မျောလင့်တုံးဆိုတော့အဲငါ့ကိုလူရှိသူရှိမှာ ဒီအပြစ်ကြီးတင့်နေတယ်လို့မပြောပါစေနဲ့ကိုယ်ရမှာမတိမတာလေးလောက်လေးစောဒနာပါစေစောဒနာဆိုတာသူ့ကိုအပြစ်တင်တာကိုပြောတာပေါ့နော်မင်းဒီအဘတ်တင်တယ်ဒါကုစားလိုက်အောင်မင်းဒါဒီမဟုတ်တာကြီးလုပ်နေတာမင်းဒီဥစ္စာကိုနောက်မလုံးနဲ့ဆိုတာမျိုးလူရှိမှမပြောစေခြင်းဘူးနော်ကိုယ်ရမှာပဲတူတူတိတ်တိတ်လေးပြီးသွားစေခြင်းပေါ့ပြဿနာကိုဒါပေမဲ့အဲ့လိုလည်းပဲဖြစ်ချင်မှဖြစ်မှာဟုတ်လားလူရှိမှလည်းပဲသူ့ကိုစောဒနာရင် စောဒနာမှာပေါ့ဟုတ်လားတစ်ဖက်လူက လူကြားထဲလည်းပဲပြောချင်ပြောလိုက်မှာပေါ့အဲ့လိုပြောလိုက်ပြီဆိုရင် तू ဘာဖြစ်မှာတော့อืมအမျက်ထွက်ပြီးစိတ်တိုပြီးမနှစ်သက်တဲ့အမူအရာတွေပြပြီးအဲ့ဒါဟာဘာတော့စိတ်ရဲ့အညစ်အကြေးတဲ့ဩဒါကတော့ဝီနီပိုင်းဆိုင်ရာလေးတွေကျတော့နားထောင်ရတာနည်းနည်းညှိငွေ့မှာတော့ဘုံဘုံဆိုးပါတယ်နောက်ထပ်နံပါတ်3ဘာပြောထားအောင်ဆိုတော့ तू အဘတ်တဲ့တယ်အဲ့ဒီအဘတ်တဲ့တဲ့အခါမှာသူ့ကိုစောရနာတဲ့ပုံကောသူ့လိုအမျိုးစားတူအဘတ်တဲ့နေတဲ့ပုံကောမျိုးပဲ तू ဖြစ်စီခြင်းတယ်အဲ့ဒါဆို तू နဲ့ကိုနဲ့အတူတူဆိုတော့တိတ်ရှက်စရာမရှိဘူးပေါ့ဆိုလိုတာက ဟုတ်လားသူ့ကိုစောဒနာလဲလူဟာသူနဲ့အပတ်မတူတဲ့သူ့လိုအပတ်တင့်မထားတဲ့ပုံကိုမျိုးဆိုရင်သူ့တဲ့တော်နေတဲ့သဘောမျိုးဖြစ်နေတော့သူကနည်းနည်းခံရခက်တယ်အတိပဲမျိုးကိုပြောတာနော်ဒါပေမဲ့အဲ့ဒါလဲ तू တောင်းတတဲ့အတိုင်းဖြစ်ချင်မှဖြစ်မယ်ပေါ့အဲ့လိုဖြစ်လာပြီ तू မျှော်လင့်ထားတာ तू လိုချင်တာ तू ဖြစ်ချင်တာဖြစ်မလာဘူးရမလာဘူးဆိုရင် तू ဘာဖြစ်ပြီတော့စိတ်တော်ပြီစိတ်ပြက်ပြီမနှစ်သက်တဲ့သဘောအမျက်ထွက်တဲ့သဘောဖြစ်တယ်အဲ့ဒါဘာတော့စိတ်ရဲ့အညစ်အကြေးပဲတဲ့ဟုတ်လား ၃မျိုးရှိသွားပြီနော်နောက်၄ခုမြောက်ကြတော့ဘာပြောတော့ဆိုတော့မြတ်စွာဘုရားကငါ့ကိုသာလင်တရားဟောတဲ့အခါမှာမေးမေးပြီးတော့ဟောပါစေသူများကိုမေးမေးပြီးတော့မဟောပါစေနဲ့သူမျက်နှာရခြင်းတယ်ဗောနော်ရှေ့ကနေပြီးတော့မြတ်စွာဘုရားတရားဟောတဲ့အခါမှာငါ့ကိုသာပဲအင်းဟုတ်တယ်မို့လားဘာလားအေးလုတ်ပြီးတော့ပေါ့ကွယ်ဟုတ်လားငါကိုယ်သာလင်မေးမေးပြီးတော့ဟောပါသေးသူများကိုမေးမေးပြီးတော့မဟောပါစေနဲ့သူဟာတော်တော်ခက်တာပဲ သူ့ကိုမေးပြီးတော့ဟောပါစေဆိုရင်လို့ဆိုရင်တော်သေးတယ်သူများကိုမေးပြီးတော့မဟောပါစေနဲ့သူများကိုတော့အဲ့ဒါမရစေချင်ဘူးပေါ့နော်သူကဒါပေမဲ့မြတ်စွာဘုရားသူမျောလင့်တဲ့အတိုင်းသူ့ကိုကြီးမေးပြီးတော့လဲဟောချင်မှဟောမှာပဲလေဟုတ်လားအဲ့ဒါရမလာဘူးဆိုရင်သူ့စိတ်ထဲမှာနော်အမျက်ထွက်တဲ့သဘောမနှစ်သက်တဲ့သဘောဒါစိတ်ရဲ့အညစ်အကြေးပဲတဲ့ဟုတ်လားနောက်နံပါတ်5ပါပြောတော့နော်ဆုံးခံတဲ့အခါမှာယဟန်တွေကငါ့ကိုယ်သာလင်ရှေ့ဆုံးကထားပြီးတော့ဆုံးခံသွားကြပါစီ။ ဟုတ်လားတခြားယန်းကိုရှေ့ဆုံးကထားပြီးတော့ဆွန့်ကမသွားကြပါစေနဲ့ထင်ပေါ်ခြင်းနဲ့စိတ်တွေပေါ့ဒါတွေကပုထုဇဉ်တွေမှာနော်ဒီနေရာမျိုးမှာမဟုတ်ပြီမလို့ဒီပြင်နေရာမျိုးမှာလည်းရှိနေတတ်တယ်ဒါလူတွေနဲ့ဓာတ်ရိုက်သက်ဆိုင်တယ်လို့ဘုံဘုံကတော့ဆိုခြင်းတယ်ပေါ့နော်အဲ့ဒါဆွန့်ကသွားပြီဆိုရင်ငါရှေ့ဆုံးကသွားခြင်းငါရှေ့ဆုံးကသွားခြင်းတယ်ဆိုတာလောက်စင်နည်းနည်းလေးတော်သေးတယ်သူများရှေ့ဆုံးကမသွားပါစေနဲ့လို့ကန့်ကွက်တာကသူကပါသေးတယ်သူကဟုတ်လား အဲ့တော့အကုန်လုံးကကိုယ့်အလိုဆန္ဒကြီးကိုလိုက်ပြီးတော့ဘယ်သူကအမြဲတည်းတည်းလှုပ်ပေးနိုင်မလို့ဟုတ်လားအဲ့လိုမျိုးသူ့ဆန္ဒတွေမပြည့်ဝတော့ဘူးလဲဆိုရောသူဘာဖြစ်ပြီးတော့နော်အမျက်ထွက်ပြီးမနှစ်သက်တဲ့သဘောတွေဖြစ်လာပြီအဲ့ဒါဟာစိတ်ရဲ့အညစ်အကြေးပဲတဲ့ဟုတ်လားနောက်နံပါတ်6စွန့်ကံပြန်လာလို့ကြောင်းမှာစွန့်စားကြပြီစွန့်စားကြောင်းမှာအဲ့တော့ तू ကဘလို့တန်းတာတော့ဘလို့တောင့်တာတော့ ဆွမ်းသားเจ้าမှာငါးသီးသားလင်းနေရာဥကိုရပါစေငါးသီးသားလင်းရေဥကိုရပါစေဆွမ်းဥကိုရပါစေရေဆိုရင်လည်းဥဥဖြာဖြာသူ့အရင်ရခြင်းနေရာလေးဆိုရင်ဟာဒီနားလေးကြွပါလို့သူ့ကိုအရင်ဖိတ်မှန်တကပြုစေခြင်းဆွမ်းဆိုရင်လည်းကင်ဒါလေးကိုဖုံးပေးပါလို့သူ့ကိုအရင်ဖြစ်စေခြင်းတယ်အဲ့ဒါသူကကန့်ကွက်ချက်ကပါသေးတယ်ဒီပြင်လူတွေနေရာဥရေဥဆွမ်းဥကိုမရပါစေနဲ့ငါးသားလင်းရပါစေရိုးရိုးအရက်စကားလေးနဲ့နားလည်အောင်ပြောနေတာအတ္တကြီးလွန်းတယ်လို့ပဲပြောရမှာပေါ့နော် ဟုတ်လားသူသာလင်ကောင်းတာတွေရခြင်းဟုတ်လားအဲ့ဒီရခြင်းတာကြီးကရခြင်းမှလည်းရမှာပဲရခြင်းလည်းရမယ်ရခြင်းမှလည်းရမယ်အဲ့ဒါမရတဲ့အခါမှာသူဘာဖြစ်မှာတော့စိတ်ဆိုးမယ်စိတ်ပြက်မယ်မနှစ်သက်တဲ့သဘောဖြစ်မယ်ဒါပါတော့စိတ်ရဲ့အညစ်အကြေးတဲ့6မျိုးရှိသွားပြီနော်ဆက်ပြီးတော့သူကဘာတောင်းတပြန်တော့နံပါတ်9နော်ဆွမ်းသားเจ้าမှာဆွမ်းဥနုမောဒနာတရားဟောတယ်ငါသာလျင်ဆွမ်းတရားကိုဟောပါရစေဟောနိုင်ပါရစေဒီပြင်လူတွေဆွမ်းတရားမဟောကြပါစေနဲ့ သူများဟောတာမကြိုက်ဘူးသူပဲဟောခြင်းဟုတ်လားထင်ပေါ်ခြင်းတာဘာပဲအဓိကကတော့ပြောရလို့ရှိရင်ဟုတ်လားလူတွင်ကြီးလှုပ်ချင်တဲ့စိတ်တွေပေါ့နော်အဲ့ဒါတွေကပြည့်ဝရင်တော့ပြုံပြုံပြုံပြုံနဲ့ဟုတ်တယ်လို့လို့ရှိမယ်မပြည့်ဝတော့ဘူးဟေ့ဆိုတာနဲ့ဘာဖြစ်သွားပြီတော့ဟာထင်ထင်ရှားရှားစိတ်ထဲမှာမကျေနပ်တဲ့သဘောပေါက်ကွဲတဲ့သဘောတွေကဖြစ်လာဒီနည်းနဲ့အဖွဲ့အစည်းတွေတော်တော်များများမှာရန်ဖြစ်နေကြတာပဲလေဒီနည်းနဲ့အချင်းချင်းမတည့်နေကြတာပဲဒီနည်းနဲ့ပြဿနာတွေရှုပ်ထွေးနေကြတာပဲဟုတ်လား အင်းအဲ့ဒါနံပါတ်9အဲ့ဒီ तू တောင်းတတဲ့တရားဟောခြင်းတဲ့ကိစ္စကြီး तू မဟောရဘူးလဲဆိုတော့ तू ဘာဖြစ်ပြီတော့စိတ်ဆင်းရဲနော်စိတ်ပြတ်ဝမ်းနည်းအဲ့ဒါမျိုးတွေဒါပါခေါ်တော့စိတ်ရဲ့အညစ်အကြေးတဲ့ဟုတ်လားနောက်နံပါတ်8နံပါတ်9နံပါတ်10နံပါတ်17အဲအဲ့ဒါသူကတွဲပြီးတော့မှတ်ဓမ္မယုံထဲမှာတဲ့ယဟန်တွေကိုတရားဟောမယ်ဆိုရင်ငါသာလင်ဟောဟောခြင်းတယ်ပေါ့နော် ငါလွယ်လို့ဒီပြင်လူတွေမဟောကြပါစေနဲ့ယဟန်တွေကိုတောင်သူတရားဟောခြင်းဟုတ်လားအဲ့ဒီလိုမျိုးကဖြစ်ခြင်းလည်းဖြစ်မယ်ဖြစ်ခြင်းမှလည်းဖြစ်မယ်ဖြစ်မလာဘူးဆိုရင်သူကောပါအပိစေယမနှစ်သက်ခြင်းအမျက်ထွက်ခြင်းဆိုတဲ့တရားတွေဖြစ်မှာဒါစိတ်ရဲ့အညစ်အကြေးပဲတဲ့နောက်ဒီဓမ္မယုံထဲမှာယဟန်တွေမဟုတ်ဘူးယဟန်မတွေကိုတရားဟောတဲ့အခါမှာလည်းငါသာလျင်ဟောခြင်းတယ်ဒီပြင်လူတွေမဟောကြပါစေနဲ့သူကအတွဲလိုက်လေလားနော်ဘုံဘသေးချာလေးဖတ်ကြည့်တယ် သူကသူသာလျင်ဖြစ်ချင်တဲ့ကိစ္စရိုးရိုးလေးမဟုတ်သူများကိုလည်းမဖြစ်စေချင်ဘူးဆိုတာပါသေးတယ်ဟုတ်လားအဲဘလူဘလူနီးနဲ့မှဒီလူဟာရေရှည်စိတ်ချမ်းသာဖို့မလွယ်ပါဘူးဟုတ်လားသိအညစ်အကြေးတွေပေးနေတာ哦ဟုတ်လားဒါကြောင့်ခုနတုန်းကဝဋ္ထသုတ်တံမှာပြောတဲ့စိတ်အညစ်အကြေးတွေကတမျိုးနော်အဲ့ဒါလည်းစိတ်အညစ်အကြေးတွေပဲအခုဒီစိတ်အညစ်အကြေးလေးတွေကပို့ပြီးတော့ပုံမှန်စိတ်ဝင်စားရတယ်အဖြစ်များကြရတယ်ပေါ့နော်ဟုတ်လားနားလေသင့်တယ်ပေါ့ဟုတ်လားအဲအဲ့ဒါလိုပဲဓမ္မယုံထဲမှာယဟန်တွေယဟန်မတွေ ဥပဒကဥပတိကမာတွေဒကာကြီးတွေကိုတရားဟောမယ်ဆိုရင်လည်းသူသာဟောခြင်းတယ်နော်ဒကမာကြီးတွေတရားဟောမယ်ဆိုရင်လည်းသူသာဟောခြင်းတယ်အဲ့တော့ယဟန်ယဟန်မဒကာကြီးတွေဒကမာကြီးတွေ၄မျိုးဆိုတော့သူက၄ပိုင်းကိုယ်ရသွားတာပေါ့ဟုတ်လားနောက်ဘုမတို့ပဲရောက်သွားပြီနံပါတ်7ဟုတ်လားယဟန်တို့သည်ငါကိုယ်သာမျက်နှိုးကြပါစေယူသေးကြပါစေပူဇော်ကြပါစေဟုတ်လားသူများရဲ့အယူသေးခံမှုမျက်နှိုးမှု လေးလေးစားမှုတန်ဖိုးထားမှုကိုသူသာလင်ရကျင်တယ်သူများမရပါစေနဲ့ယဟန်နေရဲ့တန်ဖိုးထားမှုရကျင်မှရမှာပေါ့ဟုတ်လားဒီလိုစိတ်ဓာတ်မျိုးရှိနေရဖို့ကပိုးတောင်ဝေးသေးတယ်ဟုတ်လားအဲ့လိုမရခဲ့ဘူးဆိုသူဘာဖြစ်ပြီးတော့စိတ်ဆိုးမယ်စိတ်ပြက်မယ်ဝမ်းနည်းမယ်ဒါတွေဖြစ်မေးတဲ့ဟုတ်လားအဲ့ဒါလိုပဲယဟန်မတွေကတော့ငါကိုယ်သာလင်မျက်နှိုးကြပါစေယူသေးကြပါစေလေးစားကြပါစေဟုတ်လား နောက်ပြီးတော့ဘာတော့တကာကြီးတွေတကမာကြီးတွေဥပဒကဥပဒကမတွေဟုတ်လား၄မျိုးပဲသူလည်းလာတယ်နော်အဲ့တော့ဒါလေးကဘုံဘုံတို့အနှစ်ချုပ်ပြောရရင်နော်တပါသောသူတို့ရဲ့ချစ်ခင်မှုမျက်နှာမှုလေးစားမှုတန်ဖိုးထားမှုအယိုသေးပေးမှုဂရုစိုက်မှုဒါတွေအကုန်လုံးကိုသူပဲသိမ့်ကျုံရခြင်းတယ်သူများကိုမရသေးခြင်းဘူးဒါဖြစ်နိုင်မလားอืมအဲ့ဒီဥစ္စာကြီးကိုလိုချင်တာကိုဝါစားဒါပါတော့အလိုဆိုးလို့နားလည်ရမယ်နော်အဲ့ဒီအလိုဆိုးမပြည့်ဝတဲ့အချိန်မှာသူ့စိတ်ထဲမှာဘာတွေဖြစ်လာမလို့ကောပန်နဲ့အပိစေယ နော်အမျက်ထွက်မှုနဲ့မနှစ်သက်မှုတွေဖြစ်လာမယ်ဆင်းရဲတာပါပဲအဓိကကတော့ဟုတ်လားနောက်နံပါတ်16အပြောတော့ငါးသီးသားလင်းမွန်မြတ်တဲ့ကောင်းမွန်တဲ့သင်္ကန်းတွေရခြင်းတယ်တိပြင်လူတွေကောင်းမွန်တဲ့သင်္ကန်းမရကြပါစေနဲ့သူများမရကြပါစေနဲ့သူကပါတယ်မြဲပဲသူကဟုတ်လားကိုကိုကိုအဓိကထားလွန်ပြီးတော့ကိုကိုကိုပဲနော်အဟုတ်ကြီးလှုပ်ပြီးတော့နေတဲ့လူမျိုးမှာဒီလိုစိတ်တွေအများကြီးဖြစ်တတ်တယ်ဒါသတိထားစရာပေါ့ဟုတ်လားအဲ မရဘူးဆိုရင် तू မျှော်လင့်တဲ့အတိုင်းဖြစ်မလာဘူးဆိုရင် तू စိတ်အငြိကြီးတွေတင်တော့မယ်ပေါ့ဟုတ်လားအဲ့ဒါသင်ခန်းပြီးတော့ပါလာတော့စွမ်းကြောင်းဆေးပစ္စည်း၄ပါးပေါ့နော်အဲ့ဒါပစ္စည်း၄ပါးအဲ၄မျိုးအကုန်လုံးပေါင်းလိုက်တဲ့အခါကျတော့အလုံးဘုံဘုံတို့16မျိုးဖြစ်သွားတယ်ဟုတ်လားအကုန်လုံးစိတ်ဝင်စားတဲ့အကောင်းနဲ့နော် ရှုထောင့်လေးရနေပြီးတော့ရှင်သာရိပုတ္တရာပြောထားတာ ဟုတ်လားအဲ့ဒါဒါဘာတွေလုံးလို့မေးရင်စိတ်ရဲ့အညစ်အကြေးတွေတဲ့ အဲ့တော့ဆက်ပြီးတော့ရှင်သာတိဗုဒ္ဓပြောတယ်အဲ့ဒါလေးကလည်းပိုးပြီးတော့တောင်မှမှတ်သားစရာကောင်းသေးတယ်။ဘာပြောလို့ဆိုတော့ရဟန်းတစ်ပါးဟာဒီအညစ်အကြေးတွေကိုမပယ်ရဘဲနဲ့မပယ်သေးဘဲနဲ့ဆိုလိုတာကအခုပြောတဲ့အလိုဆိုးတွေရှိတယ်အလိုဆိုးတွေမပြည့်တဲ့အခါမှာတော့စိတ်တိုးတယ်စိတ်ပြက်တယ်မနှစ်သက်တဲ့ဝမ်းနည်းတဲ့အမူအရာတွေနဲ့ဟုတ်လားအဲ့လိုမျိုးဖြစ်နေပြီဆိုလို့ရှိရင်သူဒူရင်တွေစောင်းနေတယ်တောချောင်းလေးမှာ နောက်တောရတောထဲမှာတောရလေးစောက်တည်ပြီးတော့နေတယ်သင်္ကန်းကလည်းပတ်တကူသင်္ကန်းဝတ်တယ်ဆွမ်းကလည်းခံစားရတယ်တကယ်ကိုချိုးချံသွားသူဒူတင်အကျင့်တွေကျင့်နေတယ်ပေါ့ဒါပေမဲ့စိတ်ထဲမှာတော့စောစောကပြောတဲ့နော်စိတ်ရဲ့အညစ်အကြေးတွေကရှိနေတယ်အဲ့လိုဆိုလို့ရှိရင်သတင်းသုံးဖို့တွေကသူ့တက်ကြီးကိုတိနေတဲ့အတွက်ကြောင့်လူတွေပြောတဲ့အသုံးနှုန်းလေးဘုံဘုံကနှုတ်ကထွက်သွားတာဟုတ်လားသူ့ဓာတ်ကြီးကိုသိနေတာဟုတ်လားသူ့ဓာတ်ဓာတ်သိနေတာဓာတ်ကဘာကိုပြောတာဒီမှာစိတ်ဓာတ်ကိုပြောတာနော် အဲ့လူတွေပြောတဲ့စကားကဒါကဘုရားဟောတဲ့အညီလို့ပြောရမှာပဲဓာတ်တွေကြီးပဲလေအကုန်လုံးကဟုတ်လားအဲမင်းဓာတ်ကြီးငါသိပါတယ်ကွာဆိုတာဒါပြောတာဟုတ်လားသူ့ရဲ့စိတ်ဓာတ်ကြီးကိုသိနေတဲ့အခါကျတော့သူကသူဘလို့တွေကျင့်ပြတယ်လို့ပဲပြောပြောဟုတ်လားအပေါ်ယံနေဘလို့တွေလှုပ်ပြနေတယ်ပဲပြောပြောဟုတ်လားသူ့ကိုမျက်နှိုးမှုလေးစားမှုတန်ဖိုးထားမှုမရှိဘူးတဲ့ဥပမာဘာနဲ့တူလဲဆိုလို့ရှိရင်တဲ့အလွန်တန့်ရှင်းပြောင်းရှင်းနေအောင်ကြေးွက်ကလေးဟောလာပြန်ပြီနော်ကြေးွက်ဥပမာဟုတ်လား တန့်ရှင်းနေအောင်တိုက်ပို့ပြီးတော့ဟုတ်လားဒါပေမဲ့အထဲထဲကျတော့ဘာထည့်ထားလို့ဆိုတော့မွေကောင်ပုတ်ဒါမှမဟုတ်ခွေးတွေကောင်ပုတ်ဒါမှမဟုတ်လူအပုတ် အပိုင်းအစတခုထည့်ပြီးတော့အပေါ်ကအလေတန့်ရှင်းတဲ့ခွက်ကလေးနဲ့အုပ်ပြီးတော့ဖဲကြိုးစအလှလှလေးနဲ့ခါကြိုးလေးချီထားလက်ဆောင်ဘူးလေးလှမလှပါနော်ဝင်းတော့ကြေးခွက်ကလေးဟုတ်လားအဲ့ဒါကိုယူလာတယ်ဟာလှလိုက်တာအိုးလေးကခွက်ကလေးကလှလိုက်တာထဲထဲကဘာတွေထည့်ထားလဲမသိဘူးဆိုတော့ဖြေလဲကြည့်ကြလူတွေအကုန်လုံးနောက်လှန်သွားတယ်ဘာတွေတော့အပုတ်တွေထည့်ထားတာဟုတ်လား အဲ့ဒါကိုပြောတာနော်စောစောကဒူတွေနေတော့စောင်းနေတာတောရတော့စောက်တီနေတာပဲဟုတ်လားအဲပန့်တကူသင်္ကန်းဝစ်ပြီးတော့စွန့်ခံစားအပေါ်ရန်ကြည့်ရင်တော့ကြီးညိုဝယ်ရလို့တော့ထင်ရတယ်ဒါပေမဲ့သူ့ရဲ့အတွင်းထဲမှာဘာတွေရှိနေလို့စောစောကပြောတယ်အလိုဆိုးတွေရှိနေတယ်အဲ့ဒီအလိုဆိုးမပြည့်တဲ့အချိန်မှာသူမနှစ်သက်မှုတွေမကျေနပ်မှုတွေဖြစ်နေတယ်အဲ့ဒါဆိုရင်သူလေးစားမှုတန်ဖိုးထားမှုမျက်နှာမှုသူများစီကမရနိုင်ဘူးလို့အဲ့လိုရှင်သာရိပုတ္တရာဟောတယ်အလွန်လည်းပဲဒါဘုံဘုံတို့ စဉ်းစားကြရငါတော့အဲ့ဒီလိုစိတ်ဓာတ်တွေမရှိပါဘူးလို့မထင်နဲ့နော်တခါတလေတစိတ်တဒေတာအားဖြင့်တော့အ ਨੇ ဆုံးတော့ရှိနေတတ်တယ်နော်အမြဲတမ်းကြီးမရှိတောင်တခါတလေပေါ့ဟုတ်လားရှိတတ်တယ်သတိထားရမယ်ပေါ့နော်တကယ်လို့ကိုယ့်ရဲ့စိတ်ထဲမှာအဲ့ဒီလိုအလိုဆိုးတွေမရှိဘူးအလွန်ရိုးဖြောင်းတယ်ဟုတ်လားအလိုဆိုးတွေမရှိဘူးအလိုဆိုးမရှိတော့အလိုဆိုးမပြည့်လို့စိတ်ပြက်တယ်ဆိုတာလည်းဘယ်ရှိမှာတော့ तू อ่ะအဲ့လိုရိုးရှင်းရှင်းနဲ့မျက်နှိုးစရာကောင်းတဲ့လူဆိုရင်သူ့သူရွာเจ้าမှာပဲနေနေ စောတော်ကလူတူတွေနေဆောင်းနေတာတော့မဟုတ်ဘူးเนาะရွာเจ้าမှာပဲနေတယ်ပေါ့ဒါပေမဲ့ရွာเจ้าနေလည်းပဲသူ့ရဲ့ဓာတ်ကိုပတ်ဝန်းကျင်ယဟန်တွေကတိတဲ့အတွက်ကြောင့်သူ့ကိုလေးစားကြတယ်တန်ဖိုးထားကြတယ်မျက်နှိုးကြတယ်เนาะအပေါ်ယံဒူရင်ဆောင်းပြီးတော့ကျင့်နေတာတွေတော့သူမရှိဘူးဟုတ်လားဒါပေမဲ့လို့အတွင်းထဲမှာပါတော့အလွန်ကောင်းနေတယ်ပေါ့အဲ့ဒါကိုရှင်သာရိပုတ္တရာဘလို့ဥမာပေးတော့ဆိုတော့စောတော်ကကြေးကွက်ကလေးတန်တန်ရှင်းရှင်းလေးထဲထဲမှာဘာတွေထည့်တာလို့ဆိုတော့အလွန်စားရကောင်းတဲ့တလေးထမင်း နော်ကြက်သားဝသားမှုေချိုင်းနေအောင်ချက်ပြီးတော့တကားတဲ့တပြွန်ထမင်းပေါ့ဟုတ်လားအဲ့ဒါထည့်ပြီးတော့ဘိုးကတန်ရှင်းတဲ့ခွက်ကလေးနဲ့အုပ်ပြီးတော့ကျိုးလေးနဲ့ချီပြီးတော့ပေးဟာလှလိုက်တာခွက်ကလေးကအဲ့ဒါနဲ့ဖွင့်ဖွင့်လဲကြည့်လိုက်ရောအကုန်လုံးဘာဖြစ်သွားတော့စားခြင်းတောက်ခြင်းသိတဲ့တောင်ဖြစ်သွားတယ်ပေါ့နော်မျက်နှိုးကြတယ်တံပိုးထားကြတယ်ဟုတ်လားဒါရှင်သာရိပုတ္တရာပေးတယ်ဥပမာအဲ့လိုမျိုးရှင်သာရိပုတ္တရာကနော်ဟောပြတဲ့အချိန်မှာရှင်မာမောက္ကလန်ကဘာပြောတုံးဆိုတော့ အဲသူကလည်းပဲနားထောင်တယ်လေဒီတရားစကားကိုနားထောင်နေရင်ငါရှင်သာရိပုတ္တရာအားတဲ့ငါတစ်ချိန်လုံးကဖြစ်ခဲ့တာလေးကိုငါသွားအမှတ်ရတယ်အဲ့ဒါဘာလဲဆိုတော့ဟိုပန္တုရဲ့သားတက္ကရုံးတယောက်ရှိတယ်တဲ့သူ့ဖေကပန္တုတယ်ဒါပေမဲ့သူ့ကိုပန္တုသားလို့ခေါ်အဲ့တက္ကရုံးတယောက်ရှိဟုတ်လားအဲ့ဒီတက္ကရုံးကတနေ့မြို့ထဲဆွန့်ကန်သွားရင်းနဲ့လက်သမားလှုပ်တဲ့အိမ်တအိမ်မှာသူကယင်းဒီတော့အဲ့ဒီအိမ်မှာရက်ပြီးတော့လက်သမားလှုပ်တာကိုကြည့်ဟုတ်လားအဲ့ဒီလက်သမားဆရာ နော်တမီတီတယ်လက်သမားဆရာရဲ့နာမည်ကဟုတ်လားအဲ့ဒါဘာလို့တုံဆိုတော့သူကလှဲဘိန်းကြီးတွေလုံတယ်လှဲဘိန်းကဘုံဘုံတို့ဘေးကကိုကြီးကိုတကူလို့ခေါ်တယ်ကြားဖို့မှာပါပဲဟုတ်လားအင်းအဲ့ဒီသူကအဝိုက်အဝိုက်ကလေးတွေဆက်လိုက်မှအဝိုင်းကြီးဖြစ်သွားမှာ哦အဲ့ဒီအဝိုက်အဝိုက်ကလေးတွေကိုနော်ဓာတ်နဲ့ခုတ်အဲ့တော့ဒီပန္တုရတာတက္ကတုံးက तू ကတစ်ချိန်လုံးက तू ကလက်သမားဆရာ तू ကလည်းလက်သမားလုပ်ခဲ့တာ哦လုပ်ခဲ့တော့ तू ကကြည်ရင်းနဲ့သူ့စိတ်ထဲမှာတွေးနေတာအင်းတမိတိ ိုနားလေးကခုတ်ပြလိုက်ရင်တော့တော်တော်ကောင်းမှာအဲ့ဒါဆိုရင်အနာလေးတွေပယ်ပြီးသားဖြစ်သွားမှာအကောင်းလေးကြီးကြံမှာဟိုနားလေးကအဲ့နေတာအဲ့ဒါလေးကိုပယ်ပြီးတော့တည်တည်ချာချာလေးအကွက်ချပြီးတော့ဘယ်နားလေးကဘလို့လှုပ်လိုက်ရင်တော့အဆင်ပြေသွားမှာလို့သူကကြည်နေတာမပြောဘူးမပြောဘူးဟုတ်လားသူ့စိတ်ကူးထဲမှာဖြစ်နေအဲ့ဒီသူစိတ်ကူးတဲ့အတိုင်းပဲအောက်ကလည်းလက်သမားဆရာဆိုတော့လှုပ်နေတထက်ထဲကြာနေဟုတ်လားသူစိတ်ကူးနေတာနဲ့အောက်ကလက်သမားဆရာလှုပ်နေတာဘာဖြစ်နော်တထက်ထဲကြာနေအဲ့နဲ့ပန္တုရဲ့သားတက္ကရာကပြောတယ်ဟာမင်းကငါစိတ်ကိုမြန်သိလားမသိဘူး ဟုတ်လားမင်းငါစိတ်ကိုသိပြီးတော့မင်းဒီလှဲပင်းကြီးလုံနေသလားမသိဘူးချီးကျူးတာပေါ့နော်အခုလဲပဲတဲ့ရှင်သာရိပုတ္တရာကိုရှင်မမောက္ကလအဲ့ဒီဥမာလေးပြောတာသင်ကငါစိတ်ကိုမြန်သိနေလားပေါ့ငါစိတ်ထဲမှာလည်းအဲ့လိုပဲဖြစ်နေတယ်ပေါ့နော်အဲ့ဒါ तू ဘာပြောတော့ဆိုတော့ငါရှင်တဲ့ဒီသာသနာမှာတချို့ယဟန်တွေဟာနော်အနေချောင်လို့သာသနာဘောင်ဝင်လာကြတာဟိုတရားတရားနဲ့ယုံကြည်မှုအစစ်အမှန်နဲ့ယဟန်ပြုခဲ့တာမဟုတ်ဘူးတဲ့နော်ဇီဝိကတ္တာနော်အသက်မွေးမှုဒီဟူသောအကြောင်းကြောင့် နော်အာဃာရသမအနာဂါရိယံပပစိတာ နော်အိမ်ယာကနေထွက်ပြီးတော့ယဟန်ဘောင်ကိုသူတို့ဝင်ခဲ့ကြတာတဲ့အဲ့လိုဝင်ခဲ့ကြတော့ဘာဖြစ်တုံဆိုတော့အဲ့ဒီပုံကိုယ်တွေရဲ့တန်တာမှာနော်တထာမာယာဝီနောဘာပြောတုံဆိုတော့နော်စင်းလဲတဲ့သဘောလှက်ပတ်တဲ့သဘောနော်လိန်လေကောက်ချစ်တဲ့သဘောတွေရှိเอတဲ့ဒါတချို့ယဟန်တွေကိုပြောတာပေါ့နော်မာယာတာထေယသဘောလေးတွေကိုပြောတာဟုတ်လားအဲဥဒ္ဒတာပြန့်လွင့်နေတဲ့သူတို့စိတ်တွေက နော်အုံနလာတဲ့ထောင်လွှားတဲ့သဘောတွေလည်းရှိတယ်စပလာတဲ့လျှက်ပေါ်လော်လီတဲ့သဘောလည်းရှိအေးတဲ့နော်မုခတာနှုတ်ထွက်ကလည်းအလွန်ကြမ်းနေတယ်စကားပြောတာလည်းကြမ်းကြမ်းတန်တန်ဟုတ်လားဝိကိဏဝါစာဗယံပဒာပြောတယ်စကားပေါက်လွတ်ပဲစားပြောကျင်လို့ပြောတာပေါ့နော်အိန္ဒိရေသူအကုဋ္ဌဓာရာမျက်စိနာနာလျာကိုစိတ်ဆိုတဲ့အိန္ဒိ6ပါးကိုထိမ့်သိမ့်တာလည်းမရှိဘောဇနေအမတ်တင်ညွန်တော့တယ်အစအတော့မှာအတိုင်းရှိ မရှိဘူးစဉ်းစားဆင်ခြင်ပြီးတော့စားတာမရှိဘူးနော်ဇာဂရိယံအနတ်နုယုတ်တော်တယ်နိုးချဖို့အတွက်ဘာမှစ조사အထုတ်တာမရှိဘူးအမြဲတမ်းပဲအိတ်နေတာမျိုးဆိုလိုတာဟုတ်လားပြီးတော့ဗာပြောတော့တာမင်းကြီးအနတ်ပိခဝံတော်တယ်နော်ယဟန်အဖြစ်မှာမငက်ကွက်ဘူးယဟန်တရားကိုမငက်ကွက်ဘူးတဲ့ယဟန်နာပြုတ်နေတာယဟန်တရားကိုသူငက်ကွက်တာမရှိဘူးတဲ့သိခါယနတ်တိဗ္ဗခါတော်တဲ့နော်အကျင့်တရားကိုဂယုကိုမဆိုင်ဘူးတဲ့ဟောသူပြောတဲ့စကားလုံးလေးတွေကလက်တွေ့ လက်တွေ့ဆန်တဲ့ဝါဒလေးတွေနဲ့ပြောတာနော်အကျင့်ကိုဂရုမစိုက်ဘူးတဲ့ဘဟုလိကာပစ္စည်းဥစ္စာတွေပေါ်များဖို့ပဲကျင့်နေကြတယ်တဲ့တာထလိကာမြတ်စွာဘုရားရဲ့အဆုံးအမတော်တော့ရော့ရော့ရဲရဲပေါ့ပေါ့ဆဆပဲနာယူကြတယ်နော်အောက်ကမေနပုပ်ပင်ကမှာနော်ဆုပ်ယုပ်ဖို့ပဲရှည်သွားကောင်းဆောင်လုပ်နေကြတယ်ဒါတလုံးချင်းဘုံဘုံရှင်းမပြဘူးနော်ဒီစကလုံးလေးတွေဘာမှနားမလဲကြမရှိဘူးဟုတ်လားနော်ဆုပ်ယုပ်ဖို့ပဲခေါင်းဆောင်လုပ်နေကြတယ်ပဝိဝေကေနော်နေခိတ္တဒူတာ နော်နိဗ္ဗာန်တရားကိုရဖို့အတွက်တကယ်အရေးကြီးတဲ့နော်အကျင့်မြတ်ကိုကျင့်ဖို့အတွက်နိဗ္ဗာန်ရဖို့ကုသိုလ်ရဖို့ကြတော့နော်ချထားတဲ့တာဝန်ရှိတယ်တဲ့အဲ့ဒါကြတော့နော်တာဝန်တာဝန်မဲ့တယ်ပေါ့နော်ဒီဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့မှာတာဝန်မရှိဘူးဆိုတဲ့သဘောမျိုးပေါ့နော်စကလုံးလေးတွေကပုံပုံစိတ်ထဲမှာအယံကိုသဘောကျတယ်ပေါ့နော်ဟုတ်လားပဝိဝေကနိခိတဒူတာနိဗ္ဗာန်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ तू ဝင်ချတာတာဝန်ချတာအဲ့ဒါ तू လုတ်ကမလုပ်ဘူးပေါ့နော်အဲ့ဒီကိစ္စ तू နဲ့မဆိုင်ဘူးလို့လုတ်တာဟုတ်လား ကုသိတာပြင်းကြီးတဲ့သဘောရှိတယ်ဟိနဝိရိယဝရိယတွေရုပ်လျော့နေတယ်မုဋ္ဌတတိတတိယလည်းလွတ်နေတယ်အတ္တမစင်တာနော်တမစင်တရားလည်းမရှိဘူးအတ္တမဟိတာတည်ငြိမ်မှုလည်းမရှိဘူးဝိဗ္ဗန္ဒစိတ်တာစိတ်တွေကလည်းလေနေတယ်တဲ့မစိတ်လေနေတယ်ဆိုတော့အဲ့ဒါကိုပြောတာဟုတ်လားပြီးတော့ဗာဒုတ်ပညာပညာမဲ့တယ်အေလမူကအေလမူကထိုင်းတယ်အာတယ်ဖြင်းတယ်နာတယ်ဗောနော်ပြောသွားတယ်မြန်ရတယ်တလုံးမှမရှိဘူးနော်ဟုတ်လားအဲ့ဒါသာသနာ့ဘောင်ဝင်လာတယ်ဘလို့ရည်ချက်နဲ့ဝင်လာတယ်တော့ နော်အသက်မွေးမှုတည်းဟူသောအကြောင်းကြောင့်ဝင်လာဆိုလိုတာအနေချောင်လို့အစားချောင်လို့ဝင်လာတာကိုပြောတာအဲ့လိုယဟန်နေရှိတယ်တဲ့ဒါဘုရားလက်ထက်ကသာရှိနေတဲ့ကိစ္စတတိတော်ထားเสียရှိတာပေါ့နော်အဲ့လိုယဟန်နေကိုတင်ဟာတင့်ရဲ့စိတ်နဲ့သိပြီးတော့တင့်ရဲ့ဒေသနာဓမ္မကြီးနဲ့အဲ့ဒါတွေကိုခုတ်ချလိုက်သလားရွေးချလိုက်သလားတဲ့อืมအဲ့ဒါဘယ်သူကပြောတာတော့ရှင်မောကလန်ပြောတာနော်သူကတော့ခက်ကြမ်းကြမ်းလိုပဲဆိုရမလို့ရှိတယ်ဟုတ်လား ဒီလိုယဟန်ပြင်းယဟန်ညံ့နေရဲ့မကောင်းတဲ့အနေအထားတွေကိုဒေသနာဓမ္မကြီးနဲ့ဗာပြစ်တော့ခုတ်ပစ်လိုက်တယ်ရွေးပစ်လိုက်တယ်တဲ့ဟုတ်လားအဲ့ဒါနဲ့ဆန့်ကျင်ဘက်ဟောကောင်းမွန်တဲ့ယဟန်တွေလည်းရှိတယ်နော်ရေပနာတေနော်ကုလပုဒ္ဒါတတ္တအာဂါရသမအနာဂရိယံပပ္ပစိတာနော်အမျိုးကောင်းသားတွေယုံကြည်မှုနဲ့သာသနာ့ဘောင်ဝင်လာကြတဲ့အမျိုးကောင်းသားတွေနော်မလှက်ပတ်ဘူးမစင်းလဲဘူးမကောက်ချစ်ဘူးမလိမ်ညာဘူးဟုတ်လား အဲမပြန့်လွယ်ဘူးမထောင်လွှားဘူးလျှက်ပေါ်လော်လီမှုမရှိဘူးနှုတ်ထွက်မကြမ်းဘူးနော်ဗျံမတာမပြောဘူးနော်အိန္ဒြေကိုစောင့်ထိန်တယ်အစားအသောက်မှာအတိုင်းရှိကိုတည်တယ်နိုးကြဖို့အတွက်လုံလစိုက်တယ်နော်ယဟန်တရားမှာငက်ကွက်မှုရှိတယ်နော်အကျင့်တရားမှာဂယုစိုက်တဲ့သဘောရှိတယ်နော်ပစ္စည်းပေါ်ဖို့အတွက်ကြိုးစားနေတာမဟုတ်ဘူးမြတ်စွာဘုရားအဆုံးအမတွေကိုပေါ့ပေါ့ဆားဆားနာယူနေတာမဟုတ်ဘူးနော်ဆုပ်ယုပ်ကြောင်းတရားမှာရှေ့သွားကောင်းဆောင်ပြုနေတာလည်းမဟုတ်ဘူးနော်နိဗ္ဗာန်တရားမှာချထားတဲ့တာဝန်လည်းမရှိဘူးနော် ဝရိယလည်းရှိတယ်နော်တည်ငြိမ်တဲ့စိတ်လည်းရှိတယ်တတိလည်းရှိတယ်တမစဉ်တရားလည်းရှိတယ်နော်အဲ့ဒါလိုမျိုးပညာနဲ့ပြည့်စုံတဲ့မဖြင်းတဲ့မအတဲ့မထိုင်းတဲ့ယဟန်တွေဟာတဲ့တင့်ရဲ့ဒီဒေသနာတွေကိုနားတဲ့အခါမှာဘလို့ဖြစ်တော့တာဓုဝဒဘောတာပြမစာရီအကုသလာဟုတ်တာပစ်တော်ဟာကုသလေပဋိဋ္ဌာပေတီတဲ့။အော်ကောင်းလိုက်တာတာဓုဝဒဘောငါရှင်တို့တာဓုဝဒကောင်းလိုက်တာတာပြမစာရီအကုသလာဟုတ်တာပစ်တော်ဟာကုသလေပဋိဋ္ဌာပေတီဒီယဟန်တွေကို အကုသိုလ်တရားတွေကနေထုတ်ဆယ်ပြီးတော့ကုသိုလ်တရားတွေမှာတီးစေတယ်တဲ့။ဂိုင်ဘလောက်ကောင်းတော့ဒီစကလုံးလေးတွေမှတ်တာနော်။ဒီဒေသနာကိုနာလိုက်တော့ပင်ကိုကကောင်းတဲ့ယဟန်တွေရဲ့စိတ်ကဘလို့ဖြစ်သွားတာတော့အကုသိုလ်တရားတွေကနေထွက်လာပြီးတော့ဘယ်မှာသွားတီးတာတော့ကုသိုလ်တရားတွေမှာတီးတယ်တဲ့။အကုသလာဥထာပစ်တော့အကုသိုလ်ကနေထပြီးတော့နော်။ကုသလေပဋိဋ္ဌာပေတိကုသိုလ်မှာတီးတယ်။အဲ့တော့ကိုယ်စိတ်ကိုအကုသိုလ်ကနေထလာနိုင်အောင်လုပ်ဖို့ရှိတယ်။အကုသိုလ်ကနေထလာဘယ်မှာတီးမလို့ကုသိုလ်မှာ တည်မယ်ဘာဖြစ်လို့တုံးဒီတရားဒေသနာကိုနာယူရတဲ့အတွက်ကြောင့်တို့မှာအဲ့လိုမျိုးဖြစ်သွားတယ်လို့ယဟန်နေမှာဝမ်းသာပြီးတော့တဲ့နော်ဒီတရားဒေသနာကိုသူတို့ဟာဣမံဓမ္မပရိယာယံတုတ်တော်ဟာပိဝန္တိမင်းကြီးနော်ဂတန္တိမင်းကြီးဝဇတာစေဝမနတာစနော်နှုတ်ကလည်းနှုတ်မြက်ပြီးတော့ချီးကျူးကြတယ်စိတ်ထဲကလည်းအလွန်ဝမ်းသာတယ်ဒါကြောင့်ရှင်သာတိပုတ္တရာရဲ့စောတော်ကပြောခဲ့တဲ့နော်အလိုဆိုးတွေမပြည့်ဝလို့ နော်စိတ်ထဲမှာမကျေနပ်မှုမနှစ်သက်မှုဒါတွေဟာစိတ်ရဲ့အညစ်အကြေးတွေပဲဆိုပြီးတော့ရှင်းရှင်းလင်းပြောခဲ့တဲ့ဒေသနာတွေနော်အဲ့ဒါတွေကိုဒီယဟန်တော်တွေဟာတဲ့နော်ကိုရောနှုတ်ရောစိတ်ရောနော်စားကြလေရောင် တကားတောက်ကြလေရောင်တကားတဲ့ဆိုလိုတာကဒီတရားဒေသနာတွေကိုနော်စားကြတောက်ကြတယ်နော်အာရပါရကောင်းအလွန်ကောင်းမွန်တဲ့အစာအာဟာရကိုစားတယ်လို့သုံးတယ်လို့မျိုးတင်စားပြီးတော့ပြောတာပေါ့ဟုတ်လားအဲ့ဒါလူလင်မျိုးလုံးမမျိုးလေး နော်ရေချိုးပြီးကသာတန်တန်ရှင်းရှင်းဝတ်ပြီးကသာစဖီလိန်ပြင်ဆင်ပြီးကသာလူတယောက်ကသဘယ်ကုန်းတို့ဟုတ်လားပန်းလေးလှလှလေးမြန်လာပေးမယ်ဆိုရင်အဲ့ဒီပန်းကိုတယူတရလက်နှစ်ဖက်နဲ့ယူပြီးတော့သူ့ခေါင်းမှာပန်းမှာပဲတဲ့သူအရန်အသင့်ပြင်ဆင်ရေချိုးဖီလိန်ထားတာကိုအဲ့လိုပဲစိတ်ကောင်းနှလုံးကောင်းနဲ့နော်အည်သွေးရှိကြတဲ့ယဟန်တော်တွေဒီတရားဒေသနာကိုသူတို့ကမျက်မျက်နိုးနိုးသူတို့ရဲ့ဥကောင်းထက်မှာနော်ပန်းကလေးများတင်ထားသလိုမျိုးမျက်မျက်နိုးနိုးပြုကြလိမ့်မယ်ရှင်သာတိဗုဒ္ဓဒီတရားကောင်းနေလို့ ချီးမွမ်းတာပဲပဲရှင်မမောက်ကလန်ကဟုတ်လားအဲ့ဒါဘုံဘုံတို့အနင်္ဂနာသုတ်တံဆိုပြီးတော့မှတ်တမ်းတင်ထားတာဟုတ်လားအဲ့တော့ဒီသုတ်တံမှာဘုံဘုံတို့စိတ်ရဲ့အညစ်အကြေးဆိုတာဘယ်လိုလဲဆိုတာကိုရှုထောင့်တစ်မျိုးကနေဘုံဘုံတို့ကြည်ပြထားတာကိုမတွေ့နိုင်ဘူးလားတွေ့နိုင်တယ်နော်အနှစ်ချုပ်ပြောရရင်တော့ဘာလဲနော်မရှိတဲ့မရှိလိုက်တဲ့အလိုဆိုးတွေအဲ့ဒီအလိုဆိုးတွေရှိနေတဲ့အတွက်ကြောင့်အလိုဆိုးတွေမပြည့်ဝတဲ့အခါမှာစိတ်ထဲမှာထိခိုက်ရတယ်မကြည်မနှက်ဖြစ်ရတယ်မနှစ်မသက်ဖြစ်ရတယ်အဲ့ဒါတွေကဘာတွေတော့ အညစ်အကြေးတဲ့ကောပါနဲ့အပိစေယအမျက်ထွက်ခြင်းနဲ့မနှစ်သက်ခြင်းဘာလို့ဖြစ်လာတာတော့အလိုဆိုးမပြည့်လို့အဲ့ဒီအလိုဆိုးကဘယ်မှာအခြေခံပြီးတော့ဖြစ်တာတော့တည်တည်ချာချာလေးနားထောင်ကြည့်နော်ငါသာလျင်ငါကိုသာလျင်အဲ့ဒီနှလုံးအဓိကတွေ့ရတယ်ငါသာလျင်ကောင်းတာတွေရခြင်းငါသာလျင်ဆရာကြီးငါသာလျင်အဓိကငါသာလျင်အထင်ကရဟုတ်လားငါသာလျင်ပြီးတော့ကောင်းတာတွေကလည်းပါတော့ငါကိုသာလျင် ငါကိုယ်သာလင်မျက်နှိုးကြပါစေငါကိုယ်သာလင်အလေးပြုကြပါစေငါကိုယ်သာလင်လေးစားကြပါစေဟောဒီလိုစိတ်တွေရှိနေလို့ရှင်ဒီလူရဲ့စိတ်ထဲမှာဘာတွေဖြစ်နေပြီတော့အညစ်အကြေးတွေပေးနေပြီဆိုတာကိုနားလည်ရမယ်ဟုတ်လားဒါကြောင့်စောစောကဝိတ္တတုဒ္ဓမှာပြောထားတဲ့စိတ်ရဲ့အညစ်အကြေး16မျိုးကလည်းမှတ်သားစရာကောင်းတယ်အဲ့ဒါတော့ဘုံဘုံကအကြေးမပြောပါဘူးဟုတ်လားဒီအခုရှင်သာတိဗုဒ္ဓရာပြောပြသွားတဲ့စိတ်အညစ်အကြေးကိုတော့ဘုံဘုံတို့အကျေတဝန်းလေးပြောလိုက်တယ်ဟုတ်လားအဲ့လိုဆိုရင်ဘုံဘုံတို့နောက်ဆုံးဒီကုန်းပိုင်းကလေး နော်ဘာပြောမလို့ဒီအညစ်အကြေးကိုဘုံဘုံတို့ဘလို့ရှင်းကြောမလဲဆိုတဲ့အပိုင်းလေးနည်းနည်းပြောပြီးတော့တရားအဆုံးသတ်ရအောင်ဟုတ်လားဒီအညစ်အကြေးကိုဘလို့ရှင်းကြောမလို့ဘုံဘုံတို့ဂါထာလေးတစ်ပုဒ်ရှိတယ်ဇလေနဘဝတိပင်ကဇလေနေဝဝိတုဇတိစိတ်ဒေနဘဝတိပါပံစိတ်ဒေနေဝဝိတုဇတိအမေဒါလေးလည်းမှတ်သားကြကောင်းဇလေနဘဝတိပင်ကနော်အညစ်အကြေးရုပ်အညစ်အကြေးဆိုတာရေကြောင့်မလို့ဖြစ်တာတဲ့ဟုတ်လား ရေနဲ့မြူမုံလေးတွေနဲ့ရောသွားရင်အညစ်ဖြစ်အညစ်ကြီးဖြစ်သွားဘုံတော့အင်ကြီးတွေပါကြီးရတင်တယ်ဆိုတာမြူနဲ့ချွေးနဲ့ရောသွားလို့ချွေးမပါဘဲနဲ့မြူကအမှုံကြီးပဲအာဘောတက်ရေမပါဘူးဆိုလို့ရှိရင်ကတ်နေမှာမဟုတ်ဘူးလေဟုတ်လားအဲ့တော့အညစ်ကြီးဆိုတာတကယ်တမ်းစဉ်းစားကြည့်ရင်ဘာကြောင့်အညစ်ကြီးဖြစ်တာရေကြောင့်အညစ်ကြီးဖြစ်တာနော်မြေကြီးဒီတိုင်းနေတဲ့ဟာမိုးတွေလည်းရွာလိုက်တော့ရွှံ့ပွက်တွေဖြစ်သွားဟဲညစ်ပေလိုက်တာညစ်ပေလာတယ်ဘာနဲ့တွေ့တော့ရေနဲ့အဲ့ဒါတွေနဲ့ရောသွားတော့အညစ်အကြေးဖြစ်သွားတော့နော် ဟုတ်လားဇလေနဘဝတိပင်ကံနော်ရေချောင်းရွှွန့်နဲ့ညစ်ကြေးဖြစ်ဤရွှွန့်နေအညစ်အကြေးတွေကရေချောင်းဖြစ်တာတဲ့အဲ့ဒီလူးလာပြီးရွှွန့်နစ်တွေနော်အညစ်အကြေးတွေလူးလာပြီးရှင်တခါဘာနဲ့ပြန်ဆေးမှပြောင်းပါရေနဲ့ပဲဆေးရမယ်တဲ့နော်ရေချောင်းရွှွန့်နစ်ညစ်ကြေးဖြစ်ဤရွှွန့်နစ်ညစ်ကြေးရေဖြင့်ဆေးလောဟုတ်လားဒါဒီပါဠိလေးကြည့်ပြီးရေးထားနော်ဇလေနဘဝတိပင်ကံဇလေနေဝဝိတုဇတိ နော်ရေကြောင့်မလို့ရွှွညစ်တွေအညစ်အကြေးတွေဖြစ်တယ်အဲ့ဒီရေနဲ့ပဲအဲ့ဒီအညစ်အကြေးကိုပြောင်းအောင်ရှင်းရတယ်အဲ့ဒါလိုပဲတဲ့စိတ်တေနဘောတိပါပံစိတ်တေနေဝဝိတုဒ္ဓတိမကောင်းတဲ့စိတ်အညစ်အကြေးမကောင်းမှုတွေဆိုတာစိတ်ကြောင့်ဖြစ်တာတဲ့စိတ်ကြောင့်ဖြစ်တဲ့အညစ်အကြေးကိုဘုန်းဘုန်းတို့ဆေးကြောခြင်းပြီဆိုရင်ဘာလို့မလို့စိတ်နဲ့ပဲဆေးရမယ်ဆိုလိုတာစိတ်အလုံးနဲ့ပဲဒီစိတ်ကိုတန့်ရှင်းအောင် လုပ်ရမယ်ဟုတ်လားဒါကြောင့်ရေကြောင့်ဖြစ်တဲ့အညစ်အကြေးရေနဲ့ဆေးရတယ်လို့စိတ်ကြောင့်ဖြစ်တဲ့အညစ်အကြေးကိုစိတ်နဲ့ပဲပြန်ဆေးရတယ်စိတ်နဲ့ဆေးတယ်ဆိုတာ စိတ်အလုံးနဲ့ ဒါကိုဘုန်းဘုန်းတို့ကြိုးပမ်းအားထုတ်ရမယ်လို့ပြောတာအဲ့တော့တရားဘာဝနာလုပ်တယ်ဆိုတာစိတ်အလုပ်ပဲလေအဲ့တော့ဘယ်အလုပ်တုံးလို့မေးရင်တော့စိတ်ကိုတန်ရှင်းစေတဲ့အလုပ်ကဘယ်အလုပ်တုံးနောက်ဓာတ်ရိုက်မြတ်စွာဘုရားဟောတာရှိတယ်နားထဲမှာယဉ်သိကြပြီးသားဖြစ်မယ်ဧကယနောယံဘိခဝေမေခောတတ္တနံဝိတုဒ္ဓိယကြားဦးရနော်အယံမေခောဒီတတိပဋ္ဌာန်တရား၄ပါးဆိုတဲ့လမ်းသည်တတ္တနံဝိတုဒ္ဓိယအာထုတ်ကြတဲ့ရှောက်လန်းကြတဲ့ပုံကိုယ်တွေရဲ့စိတ်ကိုဖြူစင်တန်ရှင်းအပြစ်ကင်းသွားစေဖို့အတွက် ဧကယနောတကြောင်တည်းသောလမ်းဖြစ်တယ်တဲ့တတိပဒံတရား၄ပါးကိုပြောတာတတ္တနံဝိတုဒ္ဓိယတတ္တနံတတ္တဝါတို့ဤဝိတုဒ္ဓိယစိတ်ကလေးစင်ကြယ်သွားစေခြင်းအလို့ငါနော်ရှောက်လန့်ရမယ့်လမ်းတကြောင်တည်းသောလမ်းရှိတယ်အဲ့ဒါပါတော့တတိပဒံတရား၄ပါးလို့အဲ့လိုဟောဟုတ်လားအဲ့တော့တတိပဒံတရားဆိုတာကနော်ကိုယ်ခန္ဓာမှာဘာပဲဖြစ်ဖြစ်နော်အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတဲ့ဒီယုတ်ဒီနံဒီသဘာဝတရားတွေကို နော်ဖြစ်နေတဲ့အတိုင်းအတိအမှတ်ပြုတ်ပြုတ်ပြီးတော့နေတဲ့အလေ့ကျင့်ကိုလေ့ကျင့်တာကိုသတိပဋ္ဌာန်တရားပွားများတယ်လို့ခေါ်တာဟုတ်လားဒါဘုံဘုံတို့အကျေမပြောပါဘူးဟုတ်လားဒါကသတိပဋ္ဌာန်နဲ့ပတ်သက်တဲ့ဒေသနာတွေကိုဆက်လက်ပြီးတော့လေ့လာကြည့်ရမယ်ပေါ့နော်ဒီမှာပြောချင်တာကဘာလဲသတိပဋ္ဌာန်တရားကိုပွားတယ်နော်ကိုယ်ခန္ဓာကိုအာယုံဆိုင်ပြီးတော့သတိကပ်ပြီးတော့နေတယ်ရုပ်ပေါ်မှာပဲဖြစ်ဖြစ်နာမ်ပေါ်မှာပဲဖြစ်ဖြစ်ပေါ့နော်ဘယ်သဘာဝတရားရဲ့ပုံမှာမဆိုသတိလေးထားနေမယ်ဆိုရင်ဒါကဘာလုပ်နေရရောက်တဲ့တော့ ကိုယ်စိတ်ကိုဖြူရှင်တန်ရှင်းအောင်ဆေးကြောနေရာရောက်တယ်လျှော်ဖွတ်နေရာရောက်တယ်တန်ရှင်းရေးလုပ်နေရာရောက်တယ်ပေါ့နော်ဟုတ်လားလမ်းပေါ်မှာတမျက်စိလဲတယ်ဟုတ်လားလမ်းကလေးဖြူရှင်သွားတန်ရှင်းသွားမလီကြည်နူးသွားတဲ့စိတ်ကိုတခါလေဟုတ်လားနော်အဲ့လိုပဲကိုယ်စိတ်ထဲမှာလည်းတမျက်စိလဲဖို့လိုတယ်မလဲရင်ဒီအမိုက်တွေကရောက်လာမှာပဲဟုတ်လားတစ်ပင်ရှိတော့တစ်ပင်ဘွားကြွေးမယ်တစ်ပင်မရှိဘူးဆိုလို့လည်းအမိုက်မရှိဘူးမထင်နဲ့ ကျန်တဲ့နေရာရောက်လာတာပဲဒီအမိုက်ကဘယ်သူမှငါအမိုက်ဖြစ်အောင်တမင်လုပ်မယ်ဟဲ့လို့မရှိဘူးအမိုက်ကတော့ရောက်တော့ရောက်လာတာပဲဟုတ်လားအဲအဲ့ဒါလိုပဲဘုံဘုံတို့တွေဟာဒီစိတ်ထဲမှာလည်းပဲရောက်ရောက်လာတဲ့အမိုက်တွေကိုတန်ရှင်းရေးလုပ်ပေးဖို့လိုတယ်ပေါ့ဘယ်နည်းနဲ့လုပ်မလို့တတိထားပြီးတော့နေတဲ့နည်းနဲ့လုပ်ရမယ်ကိုကိုဘာပဲဖြစ်နေနေ နော်ဒီဟာလေးကိုဘုံဘုံတို့ကမျက်ခြေမပြတ်ရဘူးပေါ့နော်တတိထားတဲ့အလုပ်ကလေးကိုမျက်ခြေမပြတ်အောင်လမ်းသွားရင်လည်းပဲအမှတ်ရဖို့လိုတယ်စကားပြောရင်းနဲ့လည်းပဲရုပ်တရက်အမှတ်ရလိုက်ဖို့လိုတယ်အလွန်အကျိုးကြီးတာကိုတွေ့ရလိမ့်မယ်သေချာတာကတော့အမှတ်ရနေတဲ့အချိန်မှာဘာအမှားမှမရှိဘူးဟုတ်လားဘုံဘုံတို့အမှားမှနေလို့စိတ်ဒုက္ခတွေကရောက်ရောက်နေရတာအိုးဟုတ်လားအဲတတိပဋ္ဌာန်နဲ့တတိပဋ္ဌာန်နဲ့နေလို့ရှင်အလွန်ကျင်တဲ့စရာကောင်းဟုတ်လားကိုယ့်ဘဝလည်းကျင်တဲ့စရာကောင်းတယ်ကိုယ့်ကိုမြင်တဲ့လူကလည်းပဲမလီသိတာတယ်တတိပဋ္ဌာန်နဲ့နေလို့ရှင်သိတာတယ် ဒီလိုကသတိနဲ့နေတာဆိုတာသိတာတယ်ဟုတ်လားဒါကြောင့်ဘယ်နည်းနဲ့စိတ်ကိုစေကြောမလို့ဆိုရင်တတိပဋ္ဌာန်နည်းနဲ့စိတ်ကိုစေကြောရမယ်အဲ့ဒါဘုန်းဘုန်းတို့ဒါတွေကဘာတော့နော်ဒီညှဉ်းနှွမ်းနေတဲ့ညစ်ပေနေတဲ့ဒီစိတ်ကိုဖြူရှင်တန်ရှင်းအောင်ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းလေးကိုပြောပြတာဟုတ်လားအချိန်ရလဲစေတော့မှာနော်အဲ့ဒါဘုန်းဘုန်းတို့ဒီကနေ့နော်ပြောခဲ့တာတွေအကုန်လုံးပြန်ပြီးတော့အနှစ်ချုပ်ကြည့်အောင်နော်ဝိရဇမင်္ဂလာနော်အရတမညာရတဖုန်ညာရလို့ နော်စိတ်နှလုံးမှာကိလေသာအငြိအကြီးတွေလုံးဝကင်းစင်တော်မူကြတယ်ယန္တာအရှင်မြတ်များယာနှုံးပြီးပြပြဝါရတော်မူတဲ့မင်္ဂလာတရားဟုတ်လားအဲကြောင့်မလို့ဒီနေ့နော်ဝိရဇမင်္ဂလာနဲ့ပတ်သက်ပြီးတော့ဘာတွေပြောခဲ့တော့နော်အဓိကကတော့နော်စိတ်ရဲ့အငြိအကြီးတွေဆိုတာဘာလဲနော်စိတ်အငြိအကြီးကိုနော်တန်ရှင်းအောင်စေကြောဘုရားပို့ပြီးတော့အရေးကြီးတယ်ဆိုတာကိုအဓိကထားပြီးတော့ပြောတယ်နော်ဒီနေ့ညအဓိကပြောတာကတော့အနင်္ဂနတုတ်တံပေါ့ဟုတ်လားငါကိုသာလင်ငါသာလင် နော်ဒါတွေများနေလို့ရှိရင်ဒီစိတ်ဟာနော်ချမ်းသာဖို့မလွယ်ဘူးနော်ဒုက္ခဒေါမနတတရားတွေပွာလာမှာပဲဒီမှာတော့ရှင်သာတိဗုဒ္ဓဘယ်လိုသုံးတော့နော်ကောပနဲ့အပိရှိယတရားအမျက်ထွက်ခြင်းနဲ့မနစ်သက်ခြင်းတရားဟုတ်လားဒါတွေနဲ့လောင်ကျွမ်းနေအဲ့ဒါဘာဖြစ်အောင်စိတ်မှာအညစ်အကြေးတွေအများကြီးပေးနေတယ်လို့ပြောတာဟုတ်လားဒါကြောင့်မိမိတို့ရဲ့စိတ်ကိုနောက်ဆုံးနော်တတိပဋ္ဌာန်တရားပွားများခြင်းအဖြစ်စေကြောနိုင်တယ်ဆိုတာလေးကိုလည်းပဲမှတ်သားရမယ်ပေါ့ဟုတ်လားနီးမှလမ်းမှစေကြောပြီးတော့ နော်ဝိရဇမင်္ဂလာနဲ့ပြည့်စုံအောင်နော်စ조사အထောက်နိုင်ကြဖို့မလိုဘူးလားဒါကြောင့်အရှင်းမြင်ပါတဲ့မင်္ဂလာတရားတွေပြည့်ဝအောင်စ조사နိုင်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့နော်ဒီကနေ့ပြုလို့အထောက်အသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့အစွမ်းတတ္တိကြောင့်ဖရာတပည့်တော်တို့သည်မဉ္ဇဉ်ပုညမျက်နှိပ်ပံကိုလင်မြန်ထုတ်ချောင်းမျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရာတည်း